သောတိသောပညာရသောတိလာကုတုကံစေရနာမဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုရှုမှတ်ပွားများအထုကြရသောဘာဝနာကုတုကံစေရနာဤစေရနာဖြာဖြာတို့ကြောင့်ဘေးရန်ခတ်သိမ်းကြောင်းကြခတ်သိမ်းဆိုရင်ခတ်သိမ်းပြန်လို့ငြိမ်းကြဝေကွာချမ်း၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းစရှိသော လူရှိရကောင်းတဲ့အသောလောကီလောကုတ္တရာကောင်းမျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်အခက်ခက်ပင်ပြည့်စုံများ၍ဆင်းရဲခတ်တဲ့တို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမင်းရပူညာဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။သာမယမေပြည့်စုံပါလိမ့်ရှင်။အဟံဗန္တိဣတရလိနာသဟသထေကတပ္ပနဂတံ ဥပောတထသီလံမယာသာမိအနုဂဟံကတဝါသီလံဒေထနေပန္တိသုတိယံတိတတိယံတိအဟံပန္တိဣတရဏီနာတဟထေင္သမ္ပနဂတံ ဥပောဒထသီလံမယာသာမိအနုဂဟံကတဝါသီလံဒေသမေဘန္တိယမဟာဝဒာမိတံဝဒေသနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမော

ဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိဒုတိယံပိသံဃံတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိဒုတိယံပိသံဃံတရဏံဂစ္ဆာမိ တတိယံတိဗုဒ္ဓံတရဏံဂစ္ဆာမိတတိယံတိဓမ္မံတရဏံဂစ္ဆာမိတတိယံတိသံဃံတရဏံဂစ္ဆာမိတတိယံတိဗုဒ္ဓံတရဏံဂစ္ဆာမိတတိယံတိဓမ္မံတရဏံဂစ္ဆာမိတတိယံတိသံဃံတရဏံဂစ္ဆာမိတရဏဂမနံပရိဘုံနံ ဘာနာတိပါဒဝေရမဏိတိတ်္တာဗြဟ္မသမာဓိယာမိ အဒေရိနာဒါနာဝေရမဏိသိက္ခာပဒံသမာတိယာမိအဗျမစရိယဝေရမဏိသိက္ခာပဒံသမာတိယာမိမုဒ္ဒဝါဒဝေရမဏိသိက္ခာပဒံသမာတိယာမိမုဒ္ဒဝါဒဝေရမဏိသိက္ခာပဒံ သူရာမေရယမေဇပမဒဌာနာဝေရမဏိတိခာပရံသမာဓိယာမိဝိကာလဘောဇနာဝေရမဏိတိခာပရံသမာဓိယာမိဝိကာလဘောဇနာဝေရမဏိတိခာပရံသမာဓိယာမိ နိစ္စနိစ္စဂီတဂီတဝါရိတဝါရိတဝိတုကဝိတုကတတနာတတနာမာလာကန္တမာလာကန္တဝိလေပနာဝိလေပနာဓာရဏဓာရဏမန္တနာမန္တနာဝိဘုဒနာဒါနာဝေရမဏိတိခာပရံသမာဓိယာမိဝိဘုဒနာဒါနာဝေရမဏိတိခာပရံသမာဓိယာမိဩဇာတယနာမဟာတယနာဝေရမဏိတိခ နံတံသမာဓိယာမိသုသာပိနံသမာဓိယာဝိရမိတေဝသနံသမာဓိယာမိဣဒံမိတိလံဣဒံမိတိလံမေဃဖလံမေဃဖလံညာနတ္တညာနတ္တပစ္စယောဟောတုဣဒနေနသာထေငသမလကတံဥပောဒထသီလံဓမ္မတာရုကကတောအပမတိနသဗ္ဗတိထ သာသနာတော်တက္ကရာ2556ခုနှစ်ကောသတက္ကရာ1385ခုနှစ်နေုံလဇန်13ရက်ဇန်နဝါရီ21ရက်အောက်ကြနေ့ယနေ့မြေရိကန်နိုင်ငံမေရီလန်းပြည်နယ်ဆီလဝါစပရင်မြို့မင်္ဂလာရာမကျောင်းတကြီးတွင်၌ မြန်မာဗုဒ္ဓဘာသာမြန်မာမိရိကဗုဒ္ဓဘာသာအဖွဲ့အစည်းနဲ့မင်္ဂလာကမ္မကျောင်းတိုက်ကြီးဦးစီးပြဒနာယကဆရာတော်ဗုဒ္ဓမသာမီးတို့ဦးစီးပြီးတော့ကျင်းပတယ်အချိန်တည်းဆရာတရားစခန်းကိုကြီးဟာယနေ့ဆိုရင်ရှေ့ရမြောက်တဲ့နေ့ဖြစ်လာပြီရှေ့ရမြောက်တဲ့နေ့မှာဘုန်းကြီးဓမ္မဒါန တရားလူပေးလူမှာကတော့ဒီတိပ္ပံဝိပဿနာတရားတွေကိုကိုယ်တို့ဉာဏ်ဖြင့်ပေါင်းရအောင်ရှင်းကြပွားများအားထုတ်တဲ့ယောဂီသူတော်စင်များသာဖြစ်နိုင်တဲ့ဓမ္မပီတိဆိုတဲ့တရားကိုကိုကြီးဓမ္မဒါနတရားလူပြည်လူမှာဖြစ်ပါဒီပီတိပါမောက္ခဆိုတာကကိုကြီးတို့ သမထလမ်းကအားထုတ်မယ်ဆိုရင်သမထဘာဝနာလေးပေါ့အားထုတ်မယ်ဆိုရင်ဥပ္ပဇာရသမာဓိဖြစ်ပေါ်လာတဲ့အခါမှာပိဋိပါမောဇ္ဇာလေးအထင်ရှားဖြစ်ပေါ်လာတတ်ပါနိဗ္ဗာန်တရားတွေကျင်းပြီးတော့ပိဋိပါမောဇ္ဇာလေးဖြစ်ပေါ်လာတတ်ပါဘုန်းကြီးတို့ယောဂီများအားထုတ်နေတဲ့ဒီသတိပဋ္ဌာန်ဝိပဿနာလမ်းက အထုကြတဲ့ပုဂ္ဂိုလ်များကြတော့ဥဒိယဗေယဉာဏ်ဖြစ်ပေါ်လာတဲ့အခါယုံနာဖြစ်ဖြစ်ကိုကောင်းကောင်းပိုင်ပိုင်နိုင်နိုင်သိမြင်လာတဲ့ယောဂီပုဂ္ဂိုလ်မှာခုပြောရင်ပိဋိပါမောက္ခအဆိုရင်နှစ်သိမ့်ဝမ်းမြောက်မှုဓမ္မပိဋိဖြစ်ပေါ်ပြီးတော့လာတတ်ပါအဲ့ဒီဓမ္မပိဋိတွေဖြစ်နေပြီဆိုရင်အဲ့ဒီ ယောဂီပုဂ္ဂိုလ်ဟာအထိုင်ဣရိယာပုနဲ့ရှုမှတ်ရင်လည်းပဲချမ်းသာနေတာပြမန်းစည်းရဲဆိုတာမရှိတော့တဏှာဤတဏှာဤသုံးနာဤဣရိယာပုဂ္ဂိုလ်ဒီလောက်ကြာကြာခိုင်ခိုင်နေနေအားထုတ်နေလေချမ်းသာနေတာအဲ့ဒါဓမ္မပိတိတွေပဲရပ်ပြီးရှုမှတ်ရင်လည်းပဲ အဲ့ဒီရက်ရက်ကြီးတွေကဘုကိုခံခံရင်းနဲ့ကြာရှည်စွာဆုမှတ်ပေးမယ်လို့လည်းပဲပြမဆင်းရဲတဲ့ဒုက္ခဝေဒနာတွေမချင်ရှာချမ်းသာတာတာလေးရပ်ပြီးရှုမှတ်တယ်ဈဉ္ဉံလျှောက်ပြီးရှုမှတ်ပွားများအားထုတ်တဲ့ပုဂ္ဂိုလ်မှလည်းပဲဒီလိုပဲစေတဉ္ဇဉ်မှုတမာရီမရသေးတဲ့ယောဂီပုဂ္ဂိုလ်မှာ ဈဉ္ညာအမှတရားလေးရှုမှတ်ပြီဆိုရင်15မိနစ်မိနစ်20 30ဆိုရင်မလျှောက်ချင်တော့ခြေတော်ဒီညောင်းကိုယ်ခန္ဓာကိုယ်ကြီးကိုမသိကျင်တော့ဘူးတဏှာရာဖြစ်ထိုင်နေတော့အခုဒီသတိပဋ္ဌာန်ဝိပဿနာဉာဏ်စဉ်အကျဉ်းလမ်းစဉ်နဲ့ကျင့်ကြံပွားများအားထုတ်လို့ယုံနာဖြစ်ဖြစ်သဘောကိုကိုယ်တိုင်ဉာဏ်နဲ့ဒိဋ္ဌိ တွေ့မြင်ရတဲ့ပုဂ္ဂိုလ်ရောက်လို့ရှိရင်တော့အခုပြောရင်ဈေးနဲ့လျှောက်တဲ့နေရာမှာလည်းပဲအချိန်လေးဘလောက်ခဲကြာကြာနှစ်နာရီသုံးနာရီကြာလို့ရှိရင်မြမခဲတယ်ဆိုတာမရှိတော့ချမ်းချမ်းသာသာလေးပဲနောက်ဆုံးလျောင်းဆက်တဲ့နေရာမှာကိုရှုမှတ်နေရလည်းပဲအိယာဟုကိုချမ်းချမ်းသာပြီးအိမ်ပြောအပြောင်းအရွှေ့မရှိပဲနဲ့အဲ့ဒီမှာ လျောင်းတဲ့ဣရိယာပုမှာလည်းချမ်းသာတာရှုမှတ်နိုင်တယ်။အဲဒီလိုချမ်းသာတာရှုမှတ်နိုင်နေတာဓမ္မပီတိကိုယ်တိုင်ခံစားနေတာ။ဓမ္မရတ္တဆိုတဲ့တရားရဲ့အရာသာကိုကိုယ်တိုင်ခံစားနေရတာ။ဓမ္မပီတိဒုက္ခတေတိဝိပဒံဒိနာစေတ္တာ ရိယဘဝေရီတေဓမ္မိတရမတိပန္တိတောဓမ္မပိတိန်တရားနှင့်ဆက်ရှင်သောနှစ်သိမ်ဝမ်းမြောက်မှုပိတိကိုရသောသူသည်ဒုက္ခတေတိချမ်းချမ်းသာသာအိပ်စေရပါ၏ဒုက္ခတေတိသွားရမှလည်းချမ်းချမ်းသာသာရရမှလည်းချမ်းချမ်းသာသာ ထိုင်ရာအိယာမှာလည်းချမ်းသာသာသာရှားပထံလေးလီမြတ်ညီရွှင်ပြုံးသရင်သုံးနေထိုင်နိုင်ပါ၏ယခုဥရိယဗျာဉာဏ်ကိုပိုင်ပိုင်နိုင်နိုင်ရနေတဲ့ယောဂီပုဂ္ဂိုလ်ရရှိတဲ့ဓမ္မပီတိဒီဓမ္မပီတိကိုရရှိနေတဲ့ပုဂ္ဂိုလ်ဟာဣရိယာပုလေးပါးပဲဣရိယာပုနဲ့ပဲရှုရှု အင်တန်ကိုချမ်းသာလေတဲ့ဒါကြောင့်ဒုက္ခံတိတိချမ်းသာသာဣစေရပါပေ၏ဒုက္ခံတိတိသွားရမှလည်းချမ်းသာသာရရမှလည်းချမ်းသာသာထိုင်ရအိရမှလည်းချမ်းသာသာရပဒာလေးလိညညရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါပေ၏ပန္နိတော်ပန္နိတော်ဝါကြောင့်ကျို့တည်ရင်ပညာရှင်ဒီသာလျင် ပန္တိတောပန္တိတောဝါအမြဲမပြတ်တရဇခါကရှုမှတ်နိုင်ပါသည်ဝိပဿနာပညာအရှင်ဒီသာလျင်အရိယဘဝိတေဘုရားသာရှိတော်ရိယသူတော်ကောင်းတို့ငြိမ်းချောအချို့သာဟောကြားတော်မူအပ်ပါ၏တော်ဓမ္မေမညိအပေါင်းအဘောဂောဤတကိယတရားတော်၌ဝိပဿနာကိလေမြူမေးဤအခြေတို့မှာ ကင်းဝေးမလဲကြည်လင်သာရှင်တော်စေတသာမြင်မပြကြလသခါကယခုလိုရှုမှတ်နိုင်ပါသည့်ဝိပဿနာစိတ်ဖြင့်တရားနေရောညမှာဘေကာမဆိုင်ချိန်တိုင်း၌သမတိမှုလျောပျော်ပိုင်းနေချိုင်အာယာသဘောကြအပိုင်ပိုင်နေတိုင်း၌လေကုန်တော်တည်း ဓုသာဓုသာဓုဒီဓမ္မပီတိဆိုတဲ့နှစ်သိမ့်ဝမ်းမြောက်မှုပီတိလေးဖြစ်ပေါ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်ဣရိယာပုနဲ့ပဲနေနေထိုင်နေဣရိယာပုရက်တဲ့ဣရိယာပုသွားတဲ့ဣရိယာပုလျောင်းတဲ့ဣရိယာပုဘယ်ဣရိယာပုနဲ့ပဲနေနေတတိကမြင်နေတဲ့အတွက်ကြောင့် ဈာကိလေသာဝင်ခွင့်မရှိတော့တဲ့အတွက်ကြောင့်ရမတိမှုလျော်လျော်ပတ်ပြီးတော့ချမ်းချမ်းသာသာပဲနေနိုင်တယ်ဘုန်းကြီးတို့ကမင်္ဂလာရမဓမ္မမိသားစုများတို့လည်းပဲဘုန်းကြီးကအောက်ထက်တနေ့ဆုံးဒီအချိန်ပြည့်တရားစခန်းလေးမှာဝင်ရောက်ကြတဲ့ပုဂ္ဂိုလ်ကြီးကိုဒီဓမ္မပီတိလေးတော့တော့အနည်းဆုံးရရှိသွားသေးခြင်းနဲ့ဒီဓမ္မရတ္တလေးတော့ အပြည့်အဝယောဂီပုဂ္ဂိုလ်ကြီးကိုခံစားသွားစေခြင်းမှာအဲဒီလိုရရှိဖို့ဆိုတာလည်းပဲအခုဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့ဥပနိဒိယအတိုင်းဒီတိဋ္ဌာန်တရား၄ပါးရိုးရိုးသေးသေးနဲ့ဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ဆရာသမားညွှန်ကြားတဲ့အတိုင်းအထူးရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်နေတဲ့ပုဂ္ဂိုလ်များမှာ အမြဲတမ်းဉာဏ်ဖြင့်မြတ်တဲ့ပုဂ္ဂိုလ်ဆိုရင်၃ရက်အတွင်းလောက်နဲ့ဒီဓမ္မပီတိဟောရောက်ဝမ်းသာခံစားရပါတယ်ဓမ္မရတ္တတရားရဲ့အရသာကိုမဖြုတ်ချင်တော့အောင်ကိုပဲဒီရတာကိုခံစားနိုင်ပါဒါကြောင့်အခုဘုန်းကြီးတို့ကပင်္ဂလာရမအချိန်လေးတရားစခန်းထဲမှာခုလိုဓမ္မပီတိလေးကြီးခံစားနေရတဲ့ယောဂီတွေကိုတွေ့နေရပါပြီ အင်တဝမ်းသာစရာကောင်းပါဓမ္မရသတရားအရသာကိုမလွတ်ချင်တော့ရရှိခံစားနေရတဲ့ယောဂီလေးတွေကုဒီထဲမှာပါနေပါပြီဘုန်းကြီးတို့တရားပြပေးရပြင်ပန်းရရှင်လက်ပါအပြင်ပန်းခံပြီးတော့လာရသူလည်းနတ်ပါတရားမြန်မာဗုဒ္ဓဘာသာမြန်မာအမေရိကန်ဗုဒ္ဓဘာသာအတင်းကြီးနဲ့ ဘုန်းကြီးဗရဏနာယကဖြစ်တော်မူတဲ့ဘုရမသာမီးတို့ရဲ့အပင်မခံပြီးတော့ဒီဆယ်ရက်တရားစခန်းကြီးကိုကြိုးစားပြီးတော့ဖြစ်မြောက်အောင်ဆောင်ရွက်ကြဆောင်ရွက်ရကြုံနဲ့တယ်လို့ပဲဘုန်းကြီးပြောချင်ပါတယ်။ဒါကြောင့်လဲဆိုတော့အထုတ်ရတဲ့ပုဂ္ဂိုလ်များကလည်းပဲတရားလိုလိုလန်လန်ရိုးရိုးသေးသေးကျင့်ကြံပွားများအထုတ်ကြတယ်။အဲဒီလိုကျင့်ကြံပွားများအထုတ်တဲ့အထက် မှာအခုလိုဓမ္မရတ္တတရားရဲ့တရားဓာတ်လေးကိုကိုယ်တိုင်တွေ့ပြီးခံစားရတဲ့ပုဂ္ဂိုလ်ဓမ္မပီတိမြစ်သိဝမ်းမြောက်မှုပီတိဖြစ်ပေါ်လာတဲ့ပုဂ္ဂိုလ်ဒီထဲမှာပေါ်ထွန်းနေတာဆိုတော့မိမိတို့ကုံကြခံပြီးတော့ဒီတရားစခန်းကြီးကျင့်ပါရယူနပ်ပါလေအပင်မခံပြီးတော့ကုပ္ပမသာမီဆိုရင်အိပ်ပြနေပြစားပြယောဂီတွေပေါ်မှာထူဆောက်ရှောက်ပြီးတော့ ပေးရအကျိုးလေးပဲနတ်တယ်လို့ပဲခွန်ကြီးတို့ဆိုလိုပါတယ်ကိုယောဂီများလည်းပဲဒီကညွှန်ကြားတဲ့အတိုင်းရှုမှတ်ပေါ်များအားထုတ်တော့ဒီလိုဓမ္မပီတိဓမ္မရတ္တာဒီလိုတရားရတာတွေကိုတွေ့သိဖို့ဘယ်လိုတရားတွေအားထုတ်ရမှာလဲဆိုရင်၆ဓာရကပေါ်လာတဲ့အာယုန်တွေကိုရှုဖို့ပဲဘုရားတို့ယောဂီများမြင်ခိုင်းမှမြင်တယ်၊ရှားခိုင်းမှကြားတယ်၊နိုင်ခိုင်းမှနားတယ်၊စားခိုင်းမှစားတယ် ကြည့်ခိုင်းမှကြည့်တယ်သိခိုင်းမှသိတယ်လို့၆ဒွါရပေါ်သမျှအာယုန်တိုင်းမလွတ်အောင်ရိုးရိုးသေးသေးရှုမှတ်နေရင်အဲ့ဒီရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာနံပါတ်1ပထမဦးဆုံးသဘာဝလက္ခဏာဖြစ်တဲ့ရှုနာရဲ့သဘောတရားဝါတွေကိုအလုံးသိမြင်လာလိမ့်မယ်ရှုရဲရှုရဲဟာရှုကအာယုန်လေးရဲ့သဘောတရားဝါလေးကိုရှိသဘာဝလေးတိုင်းသိမြင်လာလိမ့်မယ် ဈဉ္ညာလျှောက်ပြီးရှုရင်လည်းဈဉ္ညာသူ့ရဲ့ရှိတော်ဝါလေးတိုင်းပဲပြဉ္ညာတရားပြောက်ပြီးတော့ပရမသဘောလေးတွေ့နေတယ်ခုဒီထဲမှာခုယောဂီတွေမှာခုတကယ်ကိုပရမသဘာဝလေးတွေကိုသိမြင်နေတဲ့ယောဂီတွေအများကြီးပါနေပါဒီနေ့ပို့ပြီးတော့ဓမ္မရီတရားတွေအားကောင်းလို့ရိုးရိုးသေးသေးဆက်ပြီးတော့ရှုမှတ်ပေါ်များအားထုတ်တဲ့ပုဂ္ဂိုလ်ကြတော့ရှုမှတ်တဲ့ရှုမှတ်တိုင်းဟာမှတ်စရာ အာယုံကြောင်းတရားလေးရှိလို့မှတ်ပြီးမှုဖြစ်နေရတာပဲမှတ်ဆရာရှိလို့မှတ်ပြီးမှုဖြစ်ရတာပဲမှတ်ဆရာမရှိရင်မှတ်သိမှုဆိုတာမဖြစ်ပါလားသွားခြင်းနဲ့စိတ်ကြောင့်သွားရုပ်ဖြစ်တယ်ရဲခြင်းနဲ့စိတ်ကြောင့်ရဲရုပ်ဖြစ်တယ်ထိုင်ခြင်းနဲ့စိတ်ကြောင့်ထိုင်ရုပ်ဖြစ်တယ်အိတ်ခြင်းနဲ့စိတ်ကြောင့်အိတ်ရုပ်ဖြစ်တယ်ဩသူအကြောင်းနဲ့သူအကျိုးသူအကြောင်းနဲ့သူအကျိုးဒီအကြောင်းအကျိုးတွေဆက်ဆက်ဖြစ်နေတဲ့ပရိစ္ဆေသမုပ္ပါဒ်သဘောလို့ဆိုရယ်ပစ္စယပฏิက္ခဉာဏ်ကိုလည်းပဲယောဂီတို့ ခုအားထုတ်နေတဲ့ယောဂီတွေထဲမှာဒီညာလေးတွေပေါ်နေတဲ့ယောဂီတွေပါနေပါအဲဒီလိုယုံနဲ့နာကိုသိတယ်နာမရူပပရိစ္ဆေယညာအကြောင်းနဲ့ကျိုးကိုသိတယ်ပစ္စယပฏิကဟညာဒီညာနှစ်ပါးကိုပိုင်ပိုင်နိုင်နိုင်ဖြစ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသုလသောတာပန်အဆင့်ကိုရပါတယ်။ဘာသောတာပန်အဆင့်လဲ။သုလသောတာပန်ပါဗျာ။ ရှုလသောတာပန်ဖြစ်ပြီဆိုရင်အခုဒုတိယဘဝမှာခတိမြဲပြီဒုတိယဘဝအခုဒါကြောင့်ဒီဆေရတ္တတရားစခန်းလေးထဲမှာချင်းဖြစ်ကြိုးစားအားထုတ်လို့ဟောဒီယုံနာကိုသိတဲ့ဉာဏ်အကြောင်းနဲ့အကျိုးကိုသိတဲ့ဉာဏ်ဒီဉာဏ်လေးတစ်ပါးကိုပိုင်ပိုင်နိုင်နိုင်သိသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသုလသောတာပန်ဖြစ်ပြီသုလသောတာပန်ဖြစ်ပြီဆိုရင်မိမိတွေ့ဒီတရားရေးတာကိုဝင်ရဝင်ရကြိုးမနှက်ဘူးနော် နှပ်ပါတယ်ခွင့်ရကျုံနှပ်သွားဒါကြောင့်အိမိနာပန္နာညာနေနာသမ္မနာကတောဝိပတကောဗုဒ္ဓသာသနေလတ္တတသောလတ္တပတိတောနိယတဂတိကောသုရသာသောတပန္နောနာမဟောတိဣမိနာပဏာညာနေနာဣနာမအရူပပရိစေရာညာပြစေယပတိကဟညာနပနေသမဏဂတောပြည့်စုံသောဝိပဿကောဝိပဿနာရှု၍နေသောယောဂီပုဂ္ဂိုလ်သည် ဘုရားသာသနေမြတ်စွာဘုရားရှင်ဤသာသနာတော်မြတ်ကြီး၌လက်တတသောယအသောသက်တာရရှိပြီးဖြစ်၍လန္ဒပတိတော်ယအပြည့်တော်ထောက်ရတရားအကူရာရှိသည်ဖြစ်၍နိယတဂတိကိုဂိမ့်သည်မြဲသောသူကတိရှိတော်သုလာသောတပန်သောနာမသုလာသောတပန်မြည်ပြီးဟောတိဖြစ်ပါ၏ဝိသုဒ္ဓိမေရသံမာရီတိုင်းဖွင့်ပြတာ ဒီနာနဲ့ရုပ်ကိုပိုင်းခြားသိတဲ့ဉာဏ်အကြောင်းနဲ့ရုပ်ကိုပိုင်းခြားသိတဲ့ဉာဏ်ဒီဉာဏ်နှစ်ပါးကိုသာယောဂီပုဂ္ဂိုလ်ဟာဈဉ္ညာလျှောက်ပြီးရှုမှတ်ရင်းပဲဖြစ်စီထိုင်ဣရိယာပုနဲ့ရှုမှတ်ရင်းပဲဖြစ်စီရက်တဲ့ဣရိယာပုလေးနဲ့ရှုမှတ်ရင်းပဲဖြစ်စီလျောင်းတဲ့ဣရိယာပုလေးနဲ့ရှုမှတ်ရင်းပဲဖြစ်စီဘယ်ဣရိယာပုနဲ့ပဲရှုမှတ်ရှုမှတ်ဒီဉာဏ်နှစ်ပါးလေးကိုပိုင်ပိုင်နိုင်နိုင်ယောဂီပုဂ္ဂိုလ်ဉာဏ်ထဲမှာပေါ်လာပြီးဆိုရင်သုလသောတာပန်ဖြစ်ပြီးသောတာပန်အငယ်စားပေါ့ ဒုတိယဘဝမှာပယ်လေးပါလွတ်ပြီဂတိမြဲသွားတယ်။ဒါရောဒီညာတော့လေးကိုပဲအခုရသွားလို့ဒီစခန်းကြီးဆယ်တာစခန်းလေးမှာဒီညာနှစ်ပါးလေးတော့ပယ်မြဲနေရသွားပြီဆိုရင်ကိုပဲအပယ်လေးပါမလွတ်ပြီဘူးလား။လွတ်ပါရဲ့။ဒုတိယဘဝမှာပယ်လေးပါလွတ်ပြီ။အဲ့တော့တရားစခန်းဝင်ရကျုမနှပ်ဘူးလားဗျာ။နှပ်ပါရဲ့။ဝင်ရကျုနှပ်ပြီ။မိမိကိုယ်ကိုမိမိဟောငါလည်းတော့ ချက်ချင်းကြီးဒီမှာရှင်ရင်းရဖြစ်တဲ့ဒီမှာမရသေးဘူးဆိုအားရအားမရပဲဖြစ်နေတယ်ကိုကိုကိုမကြည်မနှက်ဖြစ်နေတယ်ကိုယ့်ရဲ့အားထုတ်မှုကလေးအောင်အချိန်တိုင်းအချိန်တိုင်းရှုမှတ်နေပြီးတမတ်မှတ်တိုင်းတမတ်မှတ်တိုင်းကုသိုလ်စိတ်တစ်ခါဖြစ်တယ်။ဟောင်းတယ်လို့တစ်ချက်မှလိုက်ရင်ကုသိုလ်စိတ်တစ်ခါဖြစ်တယ်။ပိန်တယ်လို့တစ်ချက်မှလိုက်ရင်ကုသိုလ်စိတ်တစ်ခါဖြစ်တယ်။ချော့တယ်နားတယ်ချတယ်မှလိုက်ရင်ကုသိုလ်စိတ်တစ်ခါဖြစ်တယ်။ရှုမှတ်တိုင်းရှုမှတ်တိုင်းဟာမိမိတဏ္ဍာမှာကုသိုလ်စိတ်ကြီးတွေဖြစ်နေတယ် အခုဒီမှာရှင်းရတာကာလဆိုတော့ကုသိုလ်စိတ်တွေနည်းနည်းလေးလားအများကြီးလားအများကြီးပါဗျာကုသနာဟာသိတယ်ကုသိုလ်ရဲ့အစုအပုံကြီးကိုပြမှာဆိုရင်လေဒီတိပဋ္ဌာန်တရားရှုမှတ်နေတဲ့ပုဂ္ဂိုလ်ကိုပြလိုက်အဲ့ဒီရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာဒီစက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းချိန်တိုင်းတော့အများအားသတိကပ်ပြီးရှုမှတ်နေတဲ့အတွက်ကုသိုလ်စိတ်တွေအများကြီးဖြစ်နေတယ်။ဒါကြောင့်မို့ကုသိုလ်ရဲ့အစုပုံကြီးအများကြီးရတယ် တကယ်လို့ဒီတရားစကားပွဲကြီးမှာမိမိဓမ္မတဖို့မဆက်ရောက်ဘူးဆိုရင်တော့ကုသိုလ်စိတ်တွေအများကြီးနေပြီကိုယ်တို့အကျိုးရှိသလားမရှိဘူးလားဗျာရှိပါတယ်ဗျာမင်းအကျိုးနဲ့တော့အကျိုးရှိသွားအဲ့ဒီတော့ဒီတိုင်းနဲ့ဆက်လက်ပြီးတော့ဆရာသမားညွှန်ကြားတဲ့အတိုင်းကိုကဆက်လက်ပြီးရှုမှတ်ပွားများအားထုတ်သွားပြီဆိုရင်အဲ့ဒီအားထုတ်တဲ့ပုဂ္ဂိုလ်ရိုးသေးသေးအားထုတ်နေလို့ရှိရင်ရှုမှတ်တယ်ရှုမှတ်တယ်မှတ်စရာအာယုံလေးရဲ့ မမြဲပဲနဲ့အစ်စ်ဟောင်းပြောင်းလဲပြီးတော့ဖြစ်နေတဲ့သဘောလေးတွေ့နေရတယ်။အစ်စ်ဟောင်းလေးတွေပြောင်းလဲနေတာဆိုတော့မြဲနေတာလားမမြဲတာမမြဲတာပါ။ဒီမမြဲတဲ့သဘောလေးကိုသူကသူကြည့်သိနေတယ်။အစ်စ်ဟောင်းပြောင်းလဲပြီးတော့ဒီခါရင်ဖြစ်နေတဲ့သဘောမမြဲတဲ့သဘောအဲ့ဒီလိုဖြစ်လိုက်ကြလိုက်မှုဆင်းရဲနေတဲ့သဘောအကောင်ခြေလည်းမဟုတ်ပဲနဲ့သဘောတရားလေးပဲသဘောတွေကိုပဲသုံးသပ်ဆင်ခြင်ပြီးအကောင်ခြေဆိုတာဘာမှမရှိဘူး။သူ့သဘောလေးပဲလူတိုင်းဖြစ်နေတယ် အဲ့လိုသုံးသပ်ဆင်ញင်ပြီးတော့သိတဲ့ဉာဏ်ကြီးပေါ်လာတယ်ဒီယူတရားနဲ့တရားတွေပေါ်နေပြီးတော့တခါရင်မမြဲတဲ့သဘောတရားပြောင်းလဲပြီးတော့ဖြစ်ပြီးတော့မမြဲတဲ့သဘောအဲ့လိုမမြဲလို့ဆင်းရဲတဲ့သဘောကိုယ်လိုတိုင်းမဖြစ်လို့ဒုသဘောတိုင်းလို့ဖြစ်နေလို့စိုးမရတဲ့သဘောအဲ့ဒီသဘောတရားလေးကိုသုံးသပ်ဆင်ခြင်ပြီးတော့သိအဲ့လိုဆင်ခြင်ပြီးတော့သိတဲ့ဉာဏ်ကိုတမ္မာတဏဉာဏ်ဘာညာလဲလေ သမ္မာတဏဉာဏ်ပါဗျာသမ္မာတဏဉာဏ်သုံးသပ်ဆင်ခြင်ပြီးတော့သိတာထိုင်ပြီးရှုမှတ်နေတဲ့ဖောင်းနာပညာလေးကိုအခွင့်အရေးယောဂီများတွေမှာဆင်ခြင်ပြီးတော့သိတာလေးတွေရှိတယ်နိဖောင်းနာလေးကလည်းမရှိတော့ဘူးပြတ်သွားပြီဟောပညာလေးပေါ်လာတယ်ဟောပညာလေးကလည်းမရှိတော့ဘူးပြတ်သွားပြီဟောဒါမမြင်တဲ့တရားဆိုတာဒါပါလားအဲဆင်ခြင်ပြီးပြီလားခြင်းရချောင်းပြီးတော့ဒီစေတနာနဲ့နောက်တနာနဲ့ တဏှာကဖြစ်သွားပြီတဏှာဖြစ်သွားပြီတဏှာဖြစ်လိုက်တဏှာဖြစ်လိုက်ဩဒါမမြင်တဲ့တရားဆိုတာဒါပါလားအနိစ္စဆိုတာဒါပါလားနောက်ကနေပြီးတော့ဆင်ခြင်ပြီးတည်တယ်အဲ့လိုဆင်ခြင်ပြီးတော့တည်တဲ့ဉာဏ်ကိုတမ္မတဏဉာဏ်ဘာဉာဏ်ပါလိမ့်မယ်တမ္မတဏဉာဏ်အဲ့ဒီတမ္မတဏဉာဏ်ပါလိမ့်မယ်ဘုန်းကြီးတို့ယောဂီများမမြင်တာလေးကိုတဏှာလေးကနေပြီးဆင်ခြင်ပြီးတော့တည်လို့ရှိရင်တဲ့နေရတော့နိမိတ်ပြီးတော့အနိစ္စတာယ ဒိဋ္ဌာယအဲ့ဒီမမြဲတဲ့သဘောတရားလေးကိုကုံသွားပြောက်သွားတဲ့သဘောတရားလေးကိုမိမိကဝိပဿနာရှုနေရင်းနဲ့ဆင်ခြင်ပြီးတော့သိလိုက်တယ်မြင်လိုက်တယ်အဲ့လိုမြင်လိုက်ပြီဆိုရင် သူ့ရဲ့စိတ်ထဲမှာတပ်ပေသင်္ခါရအနေစာအလုံးစုံသောယုံဓမ္မသင်္ခါရတရားတွေကမမြဲတဲ့တရားတွေပါပဲလားလို့အလုံးကိုနေရာတော်နိမိတော်အဖြစ်မရတိကာတော်နှလုံးသွင်းခြင်းပြီးဟောသည်ဖြစ်တယ် တခုကိုမြင်လိုက်တာလေဥမာအပြင်သမုဒ္ဒရာထဲမှာရှိတယ်ပင်လယ်ထဲမှာရှိတဲ့ရေကိုတဏှာလေးကနေပြီးတော့ခတ်ပြီးယူပြီးတော့ရှားလေးနဲ့တုပ်ကြည့်လို့ငံနဲ့အရာသာတွေ့ရင်သမုဒ္ဒရာရဲ့ရှိတဲ့ရေတွေဟာရေကြိုတွေလားရေငံတွေလားရေငံတွေပါအားလုံးကိုသုံးသပ်ပြီးသိလိုက်တယ်အဲဒီလိုပဲအခုမမြင်တာလေးကိုတဏှာမှာကိုကသုံးသပ်ကြည့်လိုက်တယ်စဉ်ညာသွားရင်ပဲဖြစ်စေထိုင်ရှုမှရင်လည်းပဲဖြစ်စေရက်ရှုမှရင်လည်းပဲဖြစ်စေ အဲ့ဒီမှာမမြဲတဲ့သဘောလေးကိုကိုယ်ကသဘောကျသွားတယ်စင်ញံသုံးသပ်ပြီးတော့အဲ့လိုသုံးသပ်ပြီးတော့သဘောကျသွားရင်ဟောအားလုံးယုံနာဓမ္မသင်္ခါရတရားတွေကမမြဲတဲ့တရားတွေပဲလို့အဲ့လိုနှလုံးသွင်းစင်ញံပြီးသိတဲ့ဉာဏ်ကိုသမ္မတဏဉာဏ်ဒီဉာဏ်အရာမှာယောဂီပုဂ္ဂိုလ်ရာအာယုန်ဤအမျိုးမျိုးအုံကိုတွေ့နေတတ်ပါဒီသမန္တရဉာဏ်အရာမှာအာယုန်ဤအမျိုးမျိုးအုံကိုတွေ့နေတတ်ပါ ကောင်းအာယုန်တွေနဲ့တွေ့တယ်မကောင်းအာယုန်တွေနဲ့တွေ့တယ်အမျိုးမျိုးပုံပုံတွေ့နေတယ်ဆိုလင်းရောင်ဆိုတာလည်းအသေးပွဲလင်းရောင်တွေလည်းတွေ့နေတယ်နောက်ပြီးတော့မိမိရဲ့ခန္ဓာကိုယ်ကိုယ်ပေါ်ကနေအားဖြင့်လည်းတွေ့နေတယ်စကားတရားမှာဘုရားမြတ်စွာဘုရားရှင်ရဲ့ကသံဃာတော်ကြီးတခါတန်းစီပြီးတော့တတိမလွတ်စေပဲနဲ့ကြွနေတာလေးလည်းတွေ့နေတယ် ဒါမှမဟုတ်ယောဂီသူတော်စင်တွေတခါလေအမှတ်ကလေးဖြည်းဖြည်းလေးနဲ့ဓာတ်စီပြီးတော့စောစားကြွနေတဲ့ပုံလေးတွေလည်းဒါလည်းတွေ့နေတတ်တာကိုစဉ်းစားလိုက်ကြမဟုတ်ဘူးကြံစည်တာမဟုတ်ဘူးသူ့ဟာသူ့ကိုပဲရှုမှတ်လို့အာယုံမစိတ်ညစ်နေတဲ့အချိန်လေးမှာအာယုံလေးကြီးထင်းလာရေးကြည့်တော့အရေးထင်တယ်ရေးကြည့်ရင်ပါထင်တယ်ရေးထင်ပါတယ် ဒီနောက်နေတဲ့ရေပေါ်မှာမျက်နှာလေးအကြည့်ပုံရိပ်ထင်မှမလားမထင်ပါဘူးကြည်လင်နေတဲ့ဒီလေးပေါ်မှာမျက်နှာလေးအကြည့်လားကိုယ်ပုံရိပ်လေးမထင်ဘူးလားထင်ပါတယ်ဗျနောက်လို့လားကြည်လို့လားကြည်လို့ပါဗျအဲ့လိုပဲစိတ်ကြည်တော့နမိတ်ထင်တယ်စိတ်ကြည်တော့ဘာထင်လဲနမိတ်ထင်ပါတယ်အေးနမိတ်ပုံရိပ်တွေထင်လာတယ်စိတ်ကြည်တော့စိတ်တွေကနောက်ကြည့်ပြီးတော့ဟိုရောက်ဒီရောက်ဟိုတွေးဒီတွေးဟိုကျန်ဒီကျန် ရှုရတဲ့အာယုံပေါ်မှာကိုမရောက်တော့ကာမိဆန္ဒနိဝရဏ၊ပြာပါဒနိဝရဏ၊ဌိနမိဒနိဝရဏဒါတွေနဲ့စိတ်တွေကလုံးပြန်ရည်ပြီးတော့စိတ်တွေနောက်ကြည့်နေလို့ရှိရင်ဒီလိုပုံရိပ်နမိတ်အာယုံမျိုးထင်နိုင်မှာမလားမထင်နိုင်ပါဘူးထင်နိုင်ဘူးအခုဒီမှာစိတ်တွေကြည်နေတယ်အာယုံမစိတ်တွေငြင်းတာနိဝရဏတရားတွေဖြည်းဖြည်းယုံနေသွားတယ်အဲ့ဒီအချိန်လေးမှာအခုပြောတဲ့ပုံရိပ်တွေထင်လာတယ်နမိတ်ပုံရိပ်တွေထင်လာတယ်အဲ့ဒီလိုနမိတ်ပုံရိပ်တွေထင်ပြီးတော့ကိုယ့်အကူသဘောကျပြီးတော့ အဲ့ဒီဉာဏ်ကနေပြီးတော့မတက်ဘဲနဲ့ဒီမှာကြာနေတတ်တယ်။အဲ့လိုကြာနေတဲ့ဒီအာယုန်တွေကိုပဲသူကတာယာနေမိတယ်။ဒီအာယုန်တွေနဲ့သဘောကျနေတယ်။ဒီအာယုန်တွေမြင်တွေ့နေတာကိုပဲသူကသူတရားလို့ထင်နေတယ်။အဲ့လိုကျင်တတ်ပြီးတော့ရှေ့ကိုမတိုးလို့ဖြစ်နေတယ်။အဲ့ဒါကိုသိတဲ့ကမ္မဋ္ဌာန်းဆရာမျိုးကအဲ့ဒီပေါ်လာတဲ့အာယုန်တွေကိုမတန်ရအောင်ဒါတွေကိုပဲရှုမှတ်ပြီးတော့တော်များအောင်ကြိုးစားခိုင်းပေးရတယ်။ အဲ့လိုကြိုးစားခိုင်းတဲ့အခါကျတော့မှယောဂီကလည်းလိုက်နာပြီးတော့ဆရာသမားစကားတိုင်းလိုက်နာပြီးတော့ယင်များအာယုန်ဒီပုံမှာတာယာတတ်မဲ့မနေဘဲနဲ့ရှုမှတ်ပြီးတော့ပြင်နိုင်သွားလို့ရှိရင်အဲ့ဒီမှာရှုတိုင်းရှုတိုင်းရှုကအာယုန်လေးရဲ့ပေါ်လာမှုကြောက်ခံမှုရှုသိနေတဲ့ရှုသိသိလေးရဲ့တည်ပြီးကြောက်ပါမှုရှုရောညာရောမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာတွေ့တာအဲ့ဒီကြတော့မှတိကျဖြစ်ဖြစ်ညာမှုတိကျပေါ်လာ ဥပမာအဖြစ်ပင်နိုင်ကမ္မဋ္ဌာန်းဖြစ်တဲ့ဘောင်းအယုပင်အယုလေးရှိနေတယ်ယောဂီပုဂ္ဂိုလ်။ဖောင်းတယ်ဆိုရင်ဘောင်းမှုလေးစားပြီးဘောင်းမှုလေးဆုံးသွားတာကိုအတန်သိတယ်။ပင်နဲ့ဒီမှာမရောဘူးတချို့ကဘောင်းတာကပဲပင်သွားတယ်ပင်ညာကပဲပြန်ဖောင်းတယ်လို့ထင်နေတာ။မဟုတ်ဘောင်းတာကလည်းဖောင်းပြီးပါဖြစ်သွားတာလေဖြစ်သွားတယ်။ပင်နာကလည်းပင်ပြီးပါဖြစ်သွားတာလေဖြစ်သွားတယ်။သူကသူဘောင်းပြက်သွားပြီးအသစ်ဖြစ်လာတယ်အသစ်ဖြစ်သွားပြီးဘောင်းပြက်သွား။စားထုတ်စားထုတ်ပြီးပေါ်ပေါ်လာတယ် အဲ့ဒါကလေးကိုပဲကိုယ်ကရှုသိရင်လည်းရှုတဲ့ရှုသိစိတ်လေးကလည်းပဲသိပြီးမရှိတော့ဘူးဖြစ်သွားတယ်။ဟောပေါ်လာတဲ့အာယုံလေးကလည်းပြတ်သွားလိုက်နဲ့ချင်းလိုက်ချင်းလိုက်ချင်းလိုက်ချင်းလိုက်ချင်းလိုက်ချင်းလိုက်ယောဂီပုဂ္ဂိုလ်ရဲ့ရှုစိတ်လေးရောရှုတဲ့အာယုံလေးရောဒီတိုင်းစဉ်းစားချောက်ပြီးသွားနေရင်လည်းဒီတိုင်းပဲရှင်နာလေးလမ်းနေတာလေးဟာဒီမှာခြေတော်လေးကြွလာပြီဆိုကြွမှုလေးကြွမှုလေးဆုံးသွားတယ်ရှိတော့ကြွလာလေးဖြစ်သွားတယ်။လမ်းလိုက်တဲ့ကံမှာလည်းလမ်းမှုလေးစတယ်လမ်းမှုလေးဆုံးသွားတယ်ရှိတော့ပြတ်သွားတယ် ချမ်းလိုက်တဲ့ခံမှလည်းချမ်းမှုရေးစားနေချမ်းမှုရေးဆုံးသွားပြီးမရှိတော့ဘူးပြတ်သွားတာအဲ့ဒီမှာကျင်လန်းလိုက်ကျင်လန်းနိုင်ဟာလေလေတလန်းကိုတစ်ခါဖြစ်ပြမှုလမ်းတိုင်းလမ်းတိုင်းမှာဖြစ်မှုပြမှုရေးဖြစ်မှုပြမှုရေးနည်းနည်းလေးလားအများကြီးလားအများကြီးပါဒီတဲ့ဉာဏ်ထက်မြက်လာတဲ့ပုဂ္ဂိုလ်ကြတော့ကြွားတဲ့အထဲမှာကိုပဲဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်တဲ့ဉာဏ်လေးအစင်းနဲ့ဖြစ်ဖြစ်လမ်းတဲ့အထဲမှာကိုပဲဆင်းဖြစ်ဖြစ်ဖြစ်တယ်အခြားတဲ့အထဲမှာကိုပဲဆင်းဖြစ်ဖြစ်ဖြစ်အများကြီးကိုသူတွေ့နေတယ် အဲ့လိုဖြစ်ဖြစ်ဉာဏ်တွေပေါ်တယ်အဲ့လိုဖြစ်ဖြစ်ဉာဏ်တွေပေါ်လာပြီဆိုတော့ယောဂီစိတ်ထဲမှာခဏလေးမြတ်စွာဘုရားဟောတာကအဘိသင်္ခါရအနိစ္စယုံနာဓမ္မသင်္ခါရတရားကြီးမြဲတယ်ဟောသလားမမြဲဟောသလားမမြဲဟောတယ်ကဲအခုကိုယ်တိုင်ဉာဏ်နဲ့တခါပုဂ္ဂိုလ်အာယုန်ကြီးကိုရှုရခါမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာတွေ့တာပါဗျာဘုရားဟောနေကိုယ်တွင်းနဲ့ကန့်ညီသလားမကန့်ညီဘူးလားကန့်ညီပါတယ် ကဲကန့်ညီပြီဆိုရင်ဝမ်းလဲသွားသလားဝမ်းသာလားဝမ်းသာပါပဲအဲ့မှာပိဠိပါမောစာတွေဖြစ်လာအဲ့ဒီမှာလာဖြစ်တော့တာဘုရားဟောတဲ့ကိုယ်လေးတွေကတစ်ထက်ချင်းကြားနေပြီမြတ်စွာဘုရားသဗ္ဗိပင်္ခါရဒုက္ခယုံနာဓမ္မသင်္ခါရတရားတွေကဆင်းရဲကြီးတယ်ပဲလို့ပြောတယ်အခုကြည်တယ်မိမိကရွှဲရွှဲဟာအရှုသာအာယုံယုတ်တရားယုံရှုတိတေကရောဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက် အဲ့ဒီမှာဖြစ်ပြနေရတာအများအားနှိမ့်ဆက်နေတဲ့အတွက်ကြောင့်မို့ဒီခန္ဓာကြီးဟာဒုက္ခဒုညပါလားဆိုတာသဘောပေါက်သွားတယ်။ဘုရားဟောတဲ့ကိုယ်လေးနဲ့ပဲတစ်ဆက်တစ်ချက်သဗ္ဗေဓမ္မာအနတ္တယုံနာဓမ္မသင်္ခါရတရားတွေကဘာတစ်ခုမှဆိုးရတာမရှိဘူးသူတော်နဲ့ဖြစ်ပြနေတာ။အခုမိမိခန္ဓာညာဆိုင်ယူကြည့်တဲ့အခါကျတော့ကုသဘောဘာမှမရှိဘူး။သူတော်နဲ့သူဖြစ်နေပြန်လိုက်ဖြစ်နေပြန်လိုက်ဒီသဘောကြီးရဲ့မြင်နေရတယ်ဆိုတော့အဆိုးရတဲ့တရားဟာဆိုးမရတဲ့တရားဟာ ဆုံးမရတဲ့တရားအဲ့လိုဆုံးမရတဲ့အတ္တတသဘောကိုကိုယ်ကဉာဏ်နဲ့တွေ့နေတော့ဘုရားဟောတဲ့ကိုယ်ရင်းနဲ့မကန့်ညီဘူးလားကန့်ညီပါတယ်အဲ့လိုကန့်ညီတော့ဒီပုံမှာပဲရှုစိတ်လေးကမြဲဆွဲပြီးတည်နေတော့ကမိစ္ဆန္ဒပြပါဏဌိနာမိတာဥဒိစ္စကုက္ကုစဝိဇိကိစ္စဆိုတဲ့နိဗ္ဗာန်တရားတွေဝင်နိုင်သေးလားမဝင်နိုင်ပါဘူးမဝင်နိုင်တဲ့အခါကလည်းကြတော့စိတ်တွေကမစိတ်ကြီးကြီးတယ်မစင်ကြယ်ဘူးလားစင်ကြယ်ပါတယ်မစိတ်ကြီးတဲ့အစင်ကြယ်နေတဲ့နိဗ္ဗာန်တရားတွေမှမဝင်တော့ ကိလေသာတရားတွေမဝင်တော့ဘူးအကုသိုလ်တရားတွေမဝင်တော့အဲ့ဒီမှာစိတ်လေးစင်ကြယ်နေတဲ့ခါကျတော့ခန္ဓာကိုယ်ရဲ့လက်ပတ်နေတဲ့တွေးတွေကရောမစင်ကြယ်ဘူးလားစင်ကြယ်ပါတယ်တွေးတွေကစင်ကြယ်ကြည်လင်နေတဲ့ခါကျတော့ခန္ဓာကိုယ်ကြီးကဒီအောင်အစင်းတွေမထွက်ဘူးလားထွက်ပါလားယောဂီရဲ့ခန္ဓာကိုယောဂီရဲ့အရေးစင်းတွေကကြည်လင်လာတယ်တကယ်တရားတွေ့နေတဲ့ပုဂ္ဂိုလ်ဟာအသားရည်ကြည်လင်လာသူကပင်မနွမ်းနေနေပြီမြေပေါင်းများစွာတရင်ဒီလာဆောက်တည်ပြီးတော့ စက္ကမင်းရဲ့ဓာရီမလောက်အောင်ရှုမှတ်နေရလို့သူ့ရဲ့ခန္ဓာကိုယ်ကနွမ်းနယ်လို့ထင်ရပေမဲ့သူ့ရဲ့အရေးစင်းတွေကကြတော့ကြည်လင်းနေတယ်အဲ့လိုအရေးစင်းတွေပြောင်းအဲ့ဒါဘာကြောင့်လဲစိတ်ကြည်လို့ဘာကြည်လို့လဲစိတ်ကြည်လို့ပါစိတ်ကြည်ရင်လည်းအတွက်ကြောင့်မို့တွေးတွေကြည်လင်းသွားတယ်တွေးတွေကြည်လင်းတဲ့အတွက်ကြောင့်မို့ရောင်ဆင်းတွေကဒီမှာခန္ဓာကိုယ်ပေါ်ကနေပြီးတော့အပြင်ကိုအဆင်းတွေထွက်လာအလင်းရောင်ဆိုတာအပြင်ကနေထိုးတာမဟုတ်ဘူးဟောဒီခန္ဓာကြီးကနေထွက်နေတာ ဘယ်ကနေထွက်နေတာလဲခန္ဓာကိုယ်လေးကခန္ဓာကိုယ်ကနေဒီရင်းရောက်နေတွေ့နေတယ်တကယ်ကိုအဲ့ဒီပုဂ္ဂိုလ်ဟာတကယ်တမန်တရားကြီးအကောင်ထက်တန်ပြီးတော့ဒီကုရတရားဖြစ်ဖြစ်ဉာဏ်ကိုကောင်းကောင်းပိုင်ပိုင်နိုင်နိုင်ချင်းနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်လင်းရောက်ညာညသူတိတ်တဲ့အခန်းကိုလှမ်းပြီးတော့အဝေးကနေလှမ်းကြည့်မိဖွင့်ထားတယ်လို့ထင်ရတယ်တကယ်ကြတော့သူမိမဖွင့်မိပိတ်ထားတယ် အဲ့ဒီမှာဘေးကပုဂ္ဂိုလ်ကဟိုခန်းကမင်းလည်းမပိတ်ဘူးလို့ထင်ရတယ်လင်းနေတယ်သူကအလင်းရောင်ရသူကသူဖြားတယ်သူကိုနိုင်လည်းပဲအိယာဘောကနေပြီးတော့ဟိုနံရမှာချိတ်ထားတဲ့တက္ကရင်ကိုစက်ကြည့်ရင်တော့သူကိုယ်တိုင်နေ့အလင်းအောင်ကြည့်ရတယ်လို့ပဲအားလုံးမြင်ရတယ်အဲ့ဒါပါလဲဆိုရင်စိတ်ကြည်လို့တွေးကြည့်ပြီးတော့ခန္ဓာကနေပြီးတော့အလင်းအောင်ဖြစ်နေတာနိဗ္ဗာန်တရားတွေ ရှိနေလို့လားကင်းနေလို့လားကင်းနေလို့ပါလောဘဒေါသမောဟဆိုတဲ့ကိလေသာတရားတွေရှိနေလို့လားကင်းနေလို့လားကင်းနေလို့ပါအဲဒီလိုကင်းပြီးတော့တခါလဲကြည်လင်းနေပြီဆိုရင်သူကတရားရှုမှတ်နေပြီဆိုရင်အလင်းရောင်ဖြစ်နေတခါတည်းမှာကိုခန္ဓာကိုယ်ပတ်ဝန်းကျင်မှာကိုထိုင်နေတဲ့ပတ်ဝန်းကျင်ကိုလုံခြင်းဘယ်သူမှရှိတယ်မထင်တော့ကိုတယောက်တည်းပဲလို့ထင်ရအဲဒီလိုကိုဓမ္မအလင်းရောင်ဖြစ်လာတာအဲကြောင့်မို့ဒီအလင်းရောင်ဆိုတာကလည်းပဲဘုန်းကြီးတို့ တကယ်တမ်းကြတော့ဒါနဲ့ตายာနေလို့ရောဖြစ်ပါမလားမဖြစ်ပါဘူးငါတော့လင်းရောင်ကြီးထဲမှာရောက်နေပြီငါလေးပါကိုတကယ်ရောက်နေပြီကိုယ်စိတ်ထဲမှာထင်နေတယ်တချို့ပုဂ္ဂိုလ်ကဒီအလင်းရောင်ကြီးမြင်နေရတာကိုပဲသူကလေးပါရောက်နေပြီလို့ထင်တယ်တချို့ကပုံဝန်းကျင်တစ်ခုလုံးကိုလင်းရောင်ကြီးထဲမှာကိုတရားအောင်သိရှိနေတယ်ဆိုတော့ကိုယ့်အကူလေးပါရောက်နေပြီထင်တာတကယ်တမ်းကြတော့သူဟာဝိပဿနာရဲ့အညစ်အကြေးပဲ ဘာရဲ့အမြင့်ကြီးလဲဝိပဿနာရဲ့အမြင့်ကြီးဝိပဿနာဉာဏ်နဲ့ရှိစစ်ဖြစ်ဖို့အတွက်သူဟာအမြင့်ကြီးတစ်ခုပဲဘောဘာတိစေဝဉာဏိသပိတိယာသဝိကံပတိပတတိယဒုက္ခေစေဝယေဟိစိတံပဝေဒေတိအတိမောကေသပကဟေဥပဌာနေသကံပတိဥပေခဝတနာယသဥပေခာယနိကံတိယ နိခန္ဒီယာဆိုတာကိုအခုတွေ့သိခံစားနေရတဲ့ဒါလေးကိုကိုယ်ကပြန်ပြီးตายာနှစ်သက်နေတာကိုခေါ်တာဓမ္မရာဂဓမ္မနန္ဒီကိုတွေ့နေတဲ့တရားပေါ်မှာကိုနှစ်သက်နေတာကိုကန့်ညိနေတာအဲ့လိုကန့်ညိနေပြီဆိုရင်ရှိကိုညာနေတက်နိုင်မှာဟုတ်လားတက်နိုင်ပါတက်နိုင်တော့ဒီအလင်းရောက်နေဖြစ်လာတဲ့ခါကျတော့ခန္ဓာကိုယ်ကြီးမှာအလင်းရောက်နေဖြစ်ရသော်ဘုရားဟောတဲ့ တရားတော်လည်းဒီလိစ္ဆာသဗ္ဗေသင်္ခါရနိစ္စသဗ္ဗေသင်္ခါရဒုက္ခသဗ္ဗေဓမ္မအနတ္တယုံနာဓမ္မသင်္ခါရတရားတွေကမမြဲဘူးဆင်းရဲတယ်စိုးမရဘူးဆိုတဲ့အချိန်ကိုယ်ကလည်းပဲခန္ဓာညာစိုက်ပြီးတော့ခုရှုရတာကိုယ်တိုင်ဉာဏ်နဲ့တွေ့တယ်ဘုန်းကြီးဟောနေတဲ့တရားကိုနားကကြားပြီးစွဲသိတာမဟုတ်ဘူးကိုယ်တိုင်ရှုမှတ်ရင်ပွားများရင်လည်းကိုတကယ်ကိုဘာဝနာမယဉာဏ်နဲ့ဒီတိုင်းမမြဲတာသိတယ်တကယ်ကိုမမြဲလို့ဆင်းရဲတဲ့သဘောကိုသိတယ် ဒီဆင်းရဲတရားတွေကိုကိုယ်ကလုံးမှပလန်စေချင်အောင်သို့တော့ကိုယ်သဘောတိုင်ဘာမှမဖြစ်လို့စိုးမရတဲ့သဘောကိုယ်တိုင်သိတယ်။အဲ့လိုသိနေပြီဆိုတော့ဘုရားဟောတဲ့ကိုယ်တွေနဲ့ကန့်ညီနေတဲ့အခါကျတော့ဓမ္မပီတိနှစ်သိမ့်ဝါမြောက်မှုကြီးမဖြစ်ဘူးလားဖြစ်ပါရဲ့ဗျာ။အဲ့ဒီပီတိမှာလည်းပဲ၅မျိုးဟောတာခုတ်တကပီတိခဏိကပီတိအောက်ကန္တိကပီတိဥပေကပီတိပရဏပီတိလို့ပီတိဘယ်နှမျိုးလဲ၅မျိုးပါ၅မျိုး အဲ့ဒီမှာလည်းဒီရဲ့အားကောင်းရင်အားကောင်းသလောက်အားပေးရင်အားပေးသလောက်ပဲဒါနဲ့တကယ်လို့ပီတိအားပေးရဲဆိုရင် ခုတကပီတိဆိုရင်จิตတင်ဝင်ရင်ဖြန်းစုထားသွားဒီတဲ့အားကောင်းလာရင်ခဏိကပီတိတစ်ချိန်နဲ့မပြီးဘူးနှစ်ချိန်သုံးချိန်จิตတင်ဝင်ရင်တစ်ချမ်းများချအေးဒီတဲ့ပုံပြီးတော့အားကောင်းလာပြီဆိုရင်အောက်ကန္တိကပီတိကြတော့တကူလုံးကိုจิตတင်ဝင်ရင်ကလွှမ်းခြုံသွားတော့မလား ကတိရမှာအထက်ကနေအောင်အောက်ကနေအထက်တကူလုံးလွှမ်းကြုံသွားတော့ဘလို့ကျေးဇူးမူကြီးနေတစ်ချမ်းချမ်းဖြစ်အဲ့ဒါပီတိတွေပဲဘာတွေဖြစ်နေတာလဲပီတိတွေပီတိတွေဖြစ်နေတာဥပေက္ခပီတိဥပေက္ခပီတိဖြစ်နေပြီဆိုရင်ခန္ဓာကိုယ်ကြီးကအပေါ်ကိုကြွားပြီးတော့မြတ်တယ်တထွားတမိုင်းတထောင်ခန္ဓာကိုယ်ကြီးကကြမ်းနဲ့မကြည့်တော့ဘူးကြမ်းနဲ့လွတ်နေတယ်လို့ပဲတွေ့ရတယ်အဲ့ဒါပီတိရဲ့သဘော ဘာရဲ့သဘောလဲပီတိရဲ့သဘောပီတိရဲ့သဘောဘယ်လိုကိုညာအားကောင်းလာရင်အားကောင်းတော့ပီတိကဒီတဲ့အားကောင်းတဲ့ဖရဏာပီတိဒီဖရဏာပီတိဆိုရင်ကတော့မိထားတဲ့မျက်စိတော့မဖွင့်ရတော့ဘယ်လိုကောင်းမှမသိတော့ကောင်းပြီလူတို့နဲ့လည်းမတွေ့ချင်တော့ဘသူနဲ့မှလည်းစကားမပြောချင်တော့အမြဲတမ်းဟောင်းဖွာဟောင်းဖွာနဲ့ကိုတရားကိုကောင်းကြောင်းကြွားချင်တဲ့ပုဂ္ဂိုလ်ကြွားချင်စိတ်ကိုမရှိတော့ဒီတိုင်းမှမှတ်နေကြတော့ ကြောင်းကောင်းကောင်းလေးဘယ်သူမှမတွေ့တဲ့နေရာဘယ်သူမှမရှိတဲ့နေရာလေးကိုပဲမှတ်နေကြတော့ခွေးကစကားပြောဖို့ရှာတယ်ခုဒီပီတိကိုဖြစ်နေတဲ့ပုဂ္ဂိုလ်စကားပြောခြင်းစိတ်ရှိသေးရဲ့လားမရှိပါဘူးလုံးဝမရှိတော့ခွေးကအိမ်ကလူမလာရင်ညှို့တယ်အခုအိမ်ကလူကိုတွေ့ခုတွေ့ချင်တော့ကိုတရားလေးကိုခွေးကတခါစောစားမောင်းခောက်ချင်နောက်ကျနေစားတယ်ဝေယဝတ္တသမားတွေပုံမှာစိတ်ထဲကမချိနာဘူးဖြစ်တယ် အခုသုံးစားအောင်အောင်ခေါ်လို့တော့စားရလေရှိသေးလားရှိပါပြီလုံးဝမရှိတော့ယောဂီပုဂ္ဂိုလ်များဓမ္မပိဋိနောဒီဖန္နာပိဋိဖြစ်နေပြီဆိုရင် မိကြတဲ့မျက်စိကိုဖွင့်ရတော့ကိုပိဋိလေးနဲ့ကိုတရားပိဋိလေးနဲ့ပဲဒီတိုင်းနဲ့ပဲသူကသူပြည့်စုံနေတယ်ဒီတိုင်းနဲ့ပဲချမ်းသာနေတယ်ဒါပိဋိရဲ့သဘောအဲ့တော့ချမ်းသာနေတဲ့အခါကျတော့ကိုကိုကိုနိဗ္ဗာန်ချမ်းသာကြီး ကိုယ်တိုင်ခံစားနေရပြီမျက်မှောက်ပြုနေရပြီလို့စိတ်ကထင်နေတတ်တယ်အဲ့လိုထင်နေရင်ရှေ့ကိုတရားတိုးတက်ပါအောင်မလားမတိုးတက်ပါဘူးမတိုးတက်တော့ဘူးကိုကိုကိုထင်ကြီးနေတတ်တယ်ကိုကိုကိုတရားနဲ့ပြီးဆုံးနေပြီလို့ကိုကိုကိုထင်နေတတ်တယ်အဲ့ဒီအထင်ကြီးမှုဟာရှေ့ကိုတရားတိုးတက်မှုလားတိုးတက်စီမံလားဆိုရုပ်စီမံလားဆိုရုပ်စီမံဆိုရုပ်စီမံကိုကိုကိုထင်ကြီးပြီးတော့ဒါနဲ့ပဲကိုကကျင့်တတ်နေဒါကဘယ်နိဗ္ဗာန်လို့ထင်နေတယ် ဒါကိုပဲတကယ်ချမ်းသာလို့ထင်တယ်ဘုန်းကြီးတို့ယောဂီများကြောက်မှုပြီးဘူးမှာပါဘုန်းကြီးတို့မြန်မာနိုင်ငံမှာတစ်ချိန်ကဖြစ်ခဲ့တယ်နိဘယ်နဲ့လဲတရားနာလိုက်တဲ့ကပီတိလေးမဖြစ်ဘူးလားဖြစ်ပါအေးပီတိဖြစ်ရင်တမရဘူးဆိုတာဒါနဲ့ဆုံးဖြတ်ချက်ချပြီးကျေနပ်နေကြတဲ့ပုဂ္ဂိုလ်အဲ့မှာဒုက္ခရောက်ကုန်များတကယ်တမ်းကျတော့ဒီပီတိဟာအခုကြည်သာဥရိယဗျာညာတော့ရှိသေးတယ်ဟုတ်တယ်မလားမှန်ပါဗျာဒီဥရိယဗျာညာတော့ပီတိရအောင်တကယ်ကြိုးစားမှရတာ ဒီလိုအာမထုတ်ခဲ့တဲ့တရားလေးနာလို့ဝမ်းသာစိတ်ကြီးချစ်ယုံလေးနဲ့ညာဓမ္မဆိုရင်သွားပါရောလားအခုဒီဥရိယဗျာညာတော့ရောက်အောင်ကိုပဲယောဂီတို့မကြိုးစားရဘူးလားကြိုးစားပါပဲအချိန်နဲ့တပြေးညီစက္ကန့်နဲ့မိနစ်တိုင်းနာရီတိုင်းမလွတ်အောင်မကြိုးစားရဘူးလားကြိုးစားပါအဲ့ဒီတော့ကြိုးစားလို့တမာလေးဒီအကောင်ထက်တန်စွာရပြီဆိုမှဒီပီတိတွေဖြစ်တာယုံနာဖြစ်ဖြစ်ကိုတကယ်တမ်းဖြစ်ဖြစ်ဉာဏ်ပေါ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဖြစ်ကိုဖြစ်တယ်မဖြစ်ဘဲမနေဘူးဒီပီတိ ဘုန်းကြီးကကိုလိုလေးတစ်ခုကိုပြောချင်ပါတယ်ဘုန်းကြီးမာသီတာရရိတ်တာမတရားထုတ်စင်ပါဘုန်းကြီးတို့မျိုးသားတွေရဲ့ရဟန်းတော်တွေအားထုတ်တဲ့ဓမ္မယုံဟာဒေါ်ကျွေဓမ္မယုံလို့ခေါ်ပါတယ်အဲ့ဒီဒေါ်ကျွေဓမ္မယုံဆိုဒေါ်ကျွေဆိုတာဘာတူလဲဆိုရင်ဘုန်းကြီးတို့မြန်မာနိုင်ငံမှာထင်ရှားတဲ့ကလပ်ပရမညာဆိုရယ်ဒုရဏောပရမညာဆေးတယ်ရှိပါတယ်မြန်မာဆေးတယ်ကလပ်ပရမညာမြန်မာဆေးတယ်ရှိပါအဲ့ဒီကလပ်ကလပ်ပရမညာပိုင်ရှင်ဆေးတယ်ပိုင်ရှင်ဖြစ်ပါဒေါ်ကျွေဆိုတာ အဲ့ဒီဒကမာကြီးတိဆောက်ထားတဲ့ဓမ္မယုံမှာပြုလို့တရားတယ်အဲ့ဒီဒကမာကြီးဟာသူတရားတရားလျောက်ဒီဓမ္မယုံကြီးဆောက်တင်မှာပဲအဲ့မှာကံကြောင့်မလားလို့ခွေယူကပ်ပြီးတော့အဲ့မှာကွယ်လွန်သွားရှာတယ်အဲ့ဒီဆောက်နေတယ်မှာကွယ်လွန်သွားတော့သူ့ရဲ့တရားကြီးဖြစ်တဲ့ကိုအောင်ခင်ဆိုတဲ့တရားကြီးကဲဒကမာကြီးကျတော့ရာမြထက်ထက်တန်တန်နဲ့သူကိုယ်တိုင်ပြန်ခံပြီးတိဆောက်နေတာကြီးကိုသူကွယ်တော်သွားတဲ့ကံနာပဲဥသိပြီးဆောက်တော့မယ်ဆိုပြီးတော့ လုပ်ငန်းဆောင်တာတွေကိုဒီမှာတခြားပုဂ္ဂိုလ်တွေနဲ့ပြထားပြီးတော့သူဒီမှာဓမ္မတော်ကြီးဆောင်အဲ့ဒီအချိန်မှာဘုန်းကြီးတို့ကိုယ်တိုင်တရားရိပ်တာကိုဝင်နေတဲ့အချိန်မှာအဲ့ဒီမှာတရားရိပ်တာဝင်နေတဲ့အချိန်ဘုန်းကြီးတို့တရားလျှောက်တဲ့အချိန်ဆိုရင်ဒီကကြီးကသူ့ကိုယ်တိုင်မှာပဲအကြောင်းကိုဒီခါနဲ့ဆောက်ပြီးတော့နင်းနေညညပြစ်ပြီးတော့စီမံခံခွဲပြီးတော့ဦးစီးကြည်ဆောင်နေတဲ့အချိန်မှာအဲ့ဒီမှာတရားလျှောက်တဲ့အချိန်တရားမင်းများတဲ့အချိန်ဆိုရင်သူကဘေးရနေလာပြီးတရားနာပါလေနာရခါမှာ ခြားတချို့ညာတော်ကြီးတွေကတပည့်တော်ဗျာခန္ဓာကိုယ်ကြီးမထင်ရှားတော့ဘူးဗျာခန္ဓာကိုယ်ကြီးကြောက်နေကြောက်နေတယ်ဆိုရင်သူအဲ့ဒီကိုယ်တော်လေးကိုပြင်ချမှတ်ထားတယ်အဲ့ဒီကနေမှတ်ထားပြီးတော့အပြင်မဲ့ရောက်ပြီဆိုရင်ရှင်ဗျာရှင်ဗျာစောစောကတရားလျှောက်တဲ့တိုင်မှာရှင်ဗျာခန္ဓာကိုယ်ကြီးပြောက်တယ်ဖြစ်နိုင်ပါမလားဗျာသူမေးမယုံဘူးသူလုံးဝလက်မခံမယုံဖြစ်နိုင်ပါမလားဗျာသူကမေးတယ်ဒါကြီးဘုန်းကြီးတို့မှာဝိနည်းတိတ်္ခာကိုရှိသေးတယ် မသိဘဲနဲ့သိတယ်လို့ပြောရင်ပါရစီကတခါကြီးတခါကြီးလည်းသိရတာသူကလည်းပဲလူရတော်ဖြစ်ပါလူရတော်ဆိုတာရှင်းရှင်းလေးပြောလိုက်မယ်ဘုန်းကြီးလူတွေမရှိသေးသေးတော့လည်းဇာတ်ပေးတာအဲ့တော့သူကိုယ်တိုင်ကဒါတွေကိုနားလေတယ်ဒါကိုသိတယ်အဲ့လိုသိတဲ့အတွက်ကြောင့်ဒကာကြီးရဲ့တရားတွေကိုမသိဘဲနဲ့သိတယ်ပြောရင်ဘုန်းကြီးတို့မှာပါရတိခချမ်းပါလေဦးဇင်းတို့မှာဒါအမှန်တည်းပြောတာပါဒါလည်းလက်မခံရင်လက်ခံရင်လက်ခံတာ ဒါတခြားယောဂီတခြားတန်ခါလေးတွေကနေပြီးတော့ခန္ဓာကိုယ်ကြီးကအခုပြောတဲ့ဥရပြညာအဆင့်မှာပီတိကြောင့်မို့ခန္ဓာခန္ဓာကိုယ်ကြီးကြွပြီးတော့ယူပြီးတော့ခန္ဓာကိုယ်ကြီးကတထွာလောက်ကြွနေတယ်ဗျာတတောင်လောက်ကြွနေတယ်ဗျာခန္ဓာကိုယ်ကြီးချမ်းနဲ့လွတ်ပြီးတယ်လို့ထင်ရတယ်ဗျာသူအဲဒီကိုယ်ကိုယ်ကြီးမှတ်ထားပြီးကိုယ်တော့ဟုတ်မှလည်းပြောပါကိုယ်တော့ကိုယ်တော့ကိုယ်တော့ကိုယ်တော့ထိုင်နေတာချမ်းနဲ့ကြည့်နေတာဘာကြောင့်ချမ်းနဲ့ကြွနေတာလဲသူကပြောတယ်မယုံလုံးဝလည်းမခံဘူးမဟုတ်ဘူးတကားကြီးတကယ်ကိုဘာလို့ပါလဲ ဦးဇင်းတို့ဒီမှာကိုယ်တိုင်တွေ့နေတဲ့ဟာကိုကိုယ်တိုင်ပြောတာပါဒကာကြီးရဲ့အခုဒီမှာအကြောင်းနဲ့နေတာပဲဒကာကြီးကိုယ်လည်းဒီမှာဆောင်နေတာဒကာကြီးရဲ့ဆောက်လုပ်တဲ့ဓမ္မကြီးပုံမှာဦးဇင်းတို့ထိုင်နေကြတာဒကာကြီးနဲ့ဒီတန်းလေးနေနေစားကဲကျွတ်နဲ့တူတူရောပြီးတရားထိုင်ပါလားကျွတ်နဲ့တူတူတရားထုတ်ပါလားဘုန်းကြီးဦးဇင်းတွေကဒကာကြီးကိုဝိုင်းပြီးတော့ပြောကြတိုက်တွန်းကြအဲ့လိုအများတိုက်တွန်းတဲ့ခါကြတော့မှခေလေးခေလေးပြီးတော့လေအိမ်မမပြန်သေးပဲကဲကျောင်းထဲမှာနေနေမှာရှင်ပြတို့လိုပဲ အထုပါတော့မယ်ဆိုအထုတာအဲ့လိုတရားအထုတဲ့အခါမှာအဲ့ဒီဒကာကြီးဥအောင်ခင်ကတခါမြင်ုံနဲ့လုံးဝမိပြောက်လို့မရနိုင်တဲ့ပုံမှန်တရားမျိုးခန္ဓာကိုယ်ကလည်းအမတန်ကြီးမားတယ်ဝါအရာမောင်းကြီးကလည်းထုံတော်မောင်းမောင်းကြီးအားလည်းမင်းနေတာအဲ့ဒီလောက်မဲမဲကြီးဝါဝါကြီးထုံတော်မောင်းမောင်းကြီးခန္ဓာကိုယ်ကြီးကြီးတခါမြင်ဖို့ရင်ဒီပုဂ္ဂိုလ်ကိုမှတ်မိတယ်အဲ့ဒီလိုတကားကြီးအဲ့ဒီမှာသူတရားထိုင်တဲ့အခါ သူကညံတာနဲ့အင်မတန်ထင်ရတဲ့ပုဂ္ဂိုလ်မကြဘူးသူကရက်တစ်ပတ်ကြော်ကြော်လောက်ပဲတွင်းလေးမှာပဲတစ်ပတ်ဆယ်ရက်လောက်တွင်းလေးမှာသူဒီဥရိယရညံကိုရောက်နေတယ်အဲ့ဒီမှာဖြစ်ပြီးတော့သူကခန္ဓာကိုယ်ကြီးသူခန္ဓာကိုယ်ကြီးကြွပြီးတော့တက်နေတာကိုသူတွေ့ရတယ်ကလက်တွေကိုခါတယ်သူခါခါပြီးတော့သူအံ့ဩစရာပါလားတရားအံ့ဩစရာပါလားတပည့်တော်ခန္ဓာကိုယ်ကြီးစီပိုင်းလောက်ရှိတဲ့ခန္ဓာကိုယ်ကြီးကဘယ်လိုမှရှာလို့မရဘူးဗျာခန္ဓာကိုယ်ကြီးပြောင်းတယ်သူများပြောလားကိုယ်တွေ့လား ကိုတွေးပါဗျာကိုတွေးကိုသူလုံးဝလက်မခံနိုင်တဲ့ပုဂ္ဂိုလ်ကအခုကြီးလားသူခန္ဓာကိုယ်ကြီးကစီမံကြီးလောက်ကြီးတဲ့ခန္ဓာကိုယ်ကြီးကဘုရားကိုရှာလို့မရဘူးနောက်တစ်ခါတို့ဒီလိုခြံရင်းကနေပီတိတွေဖြစ်ပြီးတော့ဒီမှာကုပိ္ပာပီတိတွေဖြစ်တဲ့အခါခန္ဓာကိုယ်ကြီးကြွလာတယ်အဲ့လိုခန္ဓာကိုယ်ကြီးကြွတဲ့နေတဲ့အခါကျတော့လည်းဒီလောက်ခန္ဓာကိုယ်ကြီးကဒီလမ်းမှာအပေါ်ကိုကြွနေတာကျမ်းနဲ့ကိုမထီဘူးလွတ်နေတာဘုလုံးကဦးစင်းနေပြောတော့ကသူမယုံဘူးအခုကြည်စမ်းဒီခန္ဓာကိုယ်ကြီးကအပေါ်ကိုကြွတယ်ဖို့ဆိုတာ ကိုယ်နဲ့ကိုယ်ရင်တော့မလဲကွာအဲ့တော့ကိုယ်ကောရမယ်ဒီခန္ဓာကိုယ်ကြီးကအပေါ်ကျွတ်တဲ့နေတာကိုကိုယ်ကိုယ်တိုင်တွေ့ရပြီဗျာဆိုတာတကယ်ကိုတရားပေါ်မှာယုံကြည်သွားတာဒါတကယ်ကိုဥပ္ပေကပိတိတွေဖြစ်တာပါပိတိတွေနဲ့နော်ဥပ္ပေကပိတိဥပ္ပေကပိတိတွေဖြစ်တာတကယ်တမ်းကျတော့ဒီပိတိတွေဖြစ်ပြီးတော့ကိုကိုကိုကျင့်နဲ့နေရင်ရောရှိကိုတရားတက်ပါအောင်မလားမတက်ပါဘူးဒါကြောင့်မို့ဒီတရားတွေကအလင်းရောင်တွေပိတိပတ္တိတွေဆိုတာ ဝိပဿနာတရားဉာဏ်ကြီးကိုရှိမတိုးတက်အောင်တားဆီးပြပင်တတ်တဲ့တရားဝိပဿနာဉာဏ်ယူကြောင်းတရားတွေခေါ်တယ်။ဒါရင်လားဆိုတော့တကယ်တမ်းဒီမှာရှုမှတ်လို့အာယုံမသိမိပြီးတော့ဒီမှာသူပေါ်လိုက်မှန်လိုက်ကြောက်လိုက်ပေါ်လိုက်မှန်လိုက်ကြောက်လိုက်ဒီဖြစ်ပြသဘောတွေမြင်ပြီးတော့စိတ်တွေကလည်းကြီးနေနေပြီဆိုတဲ့အခါကျတော့ခန္ဓာကိုယ်ကြီးကလည်းပုံကိုချွတ်နေနေပြီဆိုတော့ဘုရားယောဂီများကိုယ်ရောစိတ်ရော အေးချမ်းဘူးလားအေးချမ်းပါတယ်ခုယောဂီပုဂ္ဂိုလ်များအာယုမစိတ်လေးမိနေတဲ့အခါကျွတော်ဗျာစိတ်ထဲမှာအေးချမ်းလိုက်တာချမ်းသာလိုက်တာဆိုတာဒါပတ္တိတွေဖြစ်နေတာဘာတွေဖြစ်နေတာလဲပတ္တိတွေဖြစ်နေတာကာယပတ္တိစိတ်တပတ္တိကာယပတ္တိဆိုတာကိုယ်ရဲ့ငြိမ်းရေးဝေဒနာတွေမတင်ရှားတော့စိတ်တပတ္တိစိတ်ကလည်းဘယ်မှမကန့်နေတော့ငြိမ်းရေးဒုက္ခအောက်ကဒီမှာခန္ဓာကိုယ်ကြီးကြွပြီးတက်နေတဲ့အခါကျတော့ပူရအေးတယ်ဆိုတာတော့ရှိသေးရလားမရှိပါဘူးမရှိတော့ချမ်းသာနေတာ ခန္ဓာကိုယ်ကြီးကပေါ်ပါထွက်တယ်ပြီးတော့ချမ်းသာနေတာဒါဓမ္မရတ္တတရားရဲ့အရာတာကိုကိုယ်တိုင်မတွေ့ရဘူးလားတွေ့ရပါတယ်သူများပြောလားကိုယ်တွေ့လားကိုယ်တွေ့ပါဗျာကိုယ်တွေ့ဖြစ်ချင်ရင်ဒီဥရိယဗျာဉာဏ်လေးဖြစ်အောင်ဖြစ်တဲ့ဉာဏ်ကိုကိုယ်တိုင်တွေ့ရအောင်အထုတ်ဖို့မလိုဘူးလားလိုပါတယ်ဒီနာတရားလေးနဲ့ရှင်းတာမနေနဲ့နာလို့သိတဲ့စီကနာပြီးလို့ရှိရင်ကိုယ်တိုင်ကျင့်လို့သိတဲ့စီမှာပွားသည်ပဲအဲဒီကိုယ်တိုင်ပွားတဲ့အတိအကျဘယ်တော့မှမေ့တော့လို့မရဘူး ကိုအသက်80 90 100တိအောင်မမီတော့ကိုကဘယ်အသက်ရွယ်ကဒီနေရာလေးမှာပဲကြောင်းလိုက်မှာပဲဆရာတော်ညွှန်ကြားတဲ့တရားလေးအထုတ်လိုက်တာအဲ့ဒီချိန်လုံးကဒီမှာဓမ္မရတလျာလေးရတာရှိလိုက်တာအဲ့ဒီတရားရတာအခုချိန်ကြည့်အောင်တော့မေးလို့မရနိုင်အောင်ဖြစ်သွားတယ်အဲ့ဒီလောက်ကိုယ်တွေ့ဉာဏ်ကြီးပေါင်းရောက်သွားတယ်အဲ့ဒီလိုကိုကဒီလောက်ချမ်းသာနေတာကိုတွေ့ရတော့ကိုခုရောက်ရှိနေတဲ့ရနေတဲ့တရားနိဗ္ဗာန်လို့ရောမထင်ပါဘူးလား စဉ်းစားပါလေမတည်တကယ်နိဗ္ဗာန်ချမ်းသာတယ်အရိယာနိဗ္ဗာန်ချမ်းသာတယ်ဟောဒီဥရိယအရာဉာဏ်မှာဖြစ်တဲ့ချမ်းသာအင်မတန်ချမ်းသာတယ်အင်မတန်ကိုချမ်းသာတယ်နိဗ္ဗာန်ချမ်းသာမှတကယ်အရိယာမဲ့ချမ်းသာမှလွဲပြီးတော့ဝိပဿနာဉာဏ်နဲ့ပြောရမယ်ဆိုရင်ဟောဒီဥရိယအရာဉာဏ်မှာချမ်းသာတယ်ချမ်းသာအင်မတန်ကိုချမ်းသာတယ်အဲ့လိုချမ်းသာတဲ့ခါကျတော့ကိုယ့်ကိုယ်ထင်မှပြီးတော့နိဗ္ဗာန်ကိုရောက်နေပြီနိဗ္ဗာန်မျက်မှောက်ပြုနေပြီ ကိုယ့်ကိုယ်ကိုလည်းထင်ကြီးသွားတာတည်းဘေးကအတူနေတရားအထုတဲ့ပုဂ္ဂိုလ်တွေလည်းထင်သေးနေတယ်ကိုကတော့တကယ်ကိုချမ်းသာဖို့ရနေရဟိုလူတွေကတော့ဘာဖြစ်သေးလဲကိုယ်စင်ကိုငါမရောက်သေးဘူးဆိုပြီးတော့ကိုယ့်ကိုထင်ကြီးနေတတ်တယ်အဲ့လိုထင်ကြီးတာတချို့ပုဂ္ဂိုလ်ကကမ္မထမ်းဆရာတော်ကအရှင်ရောက်ပါရောက်ပါလားဆိုပြီးတော့အဲ့လိုတောင်ထင်ကြီးနေတတ်တယ်ကိုယ့်ကိုကမ္မထမ်းဆရာကလည်းဘာထင်သေးနေတတ်တယ်အဲ့ဒါကိုမာနကိုပြောမလဲဆိုအတိတ်ပဲအတိမာန ဘာမာနလဲပဋိမာနပါလွန်လွန်ကဲကဲကြီးဖြစ်သွားတာအဲ့ဒီလိုဒီမာနလွန်ကဲသွားရင်ပေါက်သွားတယ်။ဘာဖြစ်သွားလဲပေါက်သွားတယ်ပေါက်သွားတယ်အဲ့ဒီမှာကျတော့ခြောင်သွားတယ်ကိုကိုကိုထင်ကြည့်သူများကိုထင်သိအဲ့လိုကြီးဖြစ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ကခံပေါက်နေတာလေဒါကြောင့်မို့ဒီဒီမာနမဖြစ်ဘူးကမ္မထမ်းဆရာပေါ်မှာ အရေးမကြီးဘူးလားအရေးကြီးပါတယ်ကမ္မဋ္ဌာန်းဆရာကြီးကြီးတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများတရားအားထုတ်ရင်ဆရာရွေးပါဘာရွေးရမှာဆရာရွေးရမှာဆရာရွေးပါတကယ်ကိုဆရာသမားတကယ်ကိုအတွေ့အကြုံရင်းရင်းရင်းချက်တဲ့ပုဂ္ဂိုလ်ကိုရွေးပါဘုန်းကြီးတို့ဒီမှာကျမ်းမာရေးမကောင်းလို့ကိုကျမ်းမာရေးအတွက်ကုသတော်မယ်ဆိုရင် ဆရာရွေးရမလားရွေးရပါတယ်အတွေ့အကြုံရင်းကျက်ကျဆရာသမားနဲ့မကူရအောင်လားကူရပါတယ်အခုတကယ်ကိုဆင်းရဲခြင်းကြောင့်ဖြစ်တဲ့အချိန်လုံးအချက်မှန်ကိုကျင့်တော်မယ်ဆိုရင်တကယ်ဆရာကောင်းသမားကောင်းရွေးချယ်ဖို့မလိုဘူးလားမလိုပါဘူးရွေးချယ်ပါတကယ်ရွေးချယ်ပါမရွေးချယ်လို့မရပါဘူးဆရာမှားသွားရင်တတန်တရာလုံးပါဖြစ်သွားမယ်မဟုတ်ပါနဲ့ဒုက္ခရောက်သွားမယ်ဇာတတဟာဘာအပေါင်းအသင်းမှလို့လဲဆရာအမိကိုဆရာအပေါင်းအသင်းမှလို့ ဆရာမိကိုမှားသွားပြီဆိုရင်တော့ကိုယ်ကဒုက္ခရောက်သွားပြီဘဝတသံတရာမှုဒုက္ခရောက်သွားပြီဒါကြောင့်ဘုန်းကြီးတို့ယောဂီများဒီဥရိယဗျာဉာဏ်ဖြင့်မှာဆရာသမားကမကျွမ်းကျင်တဲ့ဆရာသမားနဲ့တွေ့ရင်ကတော့ဒုက္ခရောက်ပြီလားမှတ်တော့သွားပြီအဲ့ဒါကိုဆရာကမြောက်ရင်လည်းပဲဒုက္ခဒုက္ခရောက်တယ်ဆရာကအမိတရားတွေတွေ့နေပြီဟိုဒီတရားတွေသိကောင်းတယ်ပဲတရားတကယ်ကိုပါမညာပဲလို့ပြောရင်ဟိုလူကကြံ့ချီတော့ကထီတော့ ယောက်ျားယောက်ျားလည်းကြံ့ကိုမထီတော့ဘူးသူကသူတရားတွေတွေ့နေပြီဆရာကပြောလိုက်ပြီအဲ့ဒါဆရာပြောရင်တခါတော့ရောက်တတ်တယ်တကယ်ကိုပေါ်ကြောင်ကြောင်ဖြစ်သွားတာတည်းချောင်းချောင်းကြောင်ဖြစ်သွားတာတည်းကိုယ့်ကိုအထင်ကြီးပြီးတော့ဆရာသမားညီကိုမှားရင်ဒုက္ခရောက်သွားတာဒီဉာဏ်လေးမှာအများကြီးဒီမှာတရားရဲ့ရတာတွေမတွေ့ရဘူးလားတွေ့ရပါတယ်ဒီဟိုလုံးကတရားမှတ်ရတဲ့နေရာမှာလည်းပဲ ဘုန်းကြီးတို့ကဒီလောက်ချမ်းသာမှုတွေတွေ့လာတဲ့အခါကျတော့တရားတရားတွေကပို့ပြီးတော့မထင်မြင်ဘူးလားထင်မြင်ပါလားယုံကြည်မှုတွေကမြတ်စွာဘုရားဟောတဲ့တရားနဲ့ကိုယ်လေးနဲ့ကန့်ညီလို့လားမကန့်ညီလို့လားကန့်ညီလို့ကန့်ညီနေတဲ့အခါကျတော့တရားတရားတွေဖြစ်လာတာကိုယ့်ရဲ့ဆရာသမားပုံမှာလည်းဘယ်လိုကြည်ညိုမှန်းသိဘယ်လိုယုံကြည်မှန်းသိယုံကြည်ပါဆရာသမားပြောပြောသမျှတွေကုန်ယုံကြည်နေတာနောက်ပြီးတော့ဘုရားပေါ်တရားပေါ်တဏှာပေါ်မှာကိုယ်လုံးကယုံကြည်တာတဲ့ပို့ပြီးတော့အခုတရားလေးကို မမြဲတာဆင်းရဲတာဆူးမြတဲ့သဘောကိုကိုယ်တိုင်ဉာဏ်နဲ့တွေ့နေပြီဆိုတဲ့အခါကျယုံကြည်မှုတွေကပို့ပြီးတော့အားကောင်းသလားအားမကောင်းဘူးလားအားကောင်းပါပြီစိတ်ကိုအားကောင်းလာတယ်ဒါတရားကြီးအမှန်တန်ထက်လာတယ်ပြီးခြင်းကံခြင်းနဲ့စိတ်ကြီးများလာတယ်ယူခြင်းတန်းခြင်းနဲ့စိတ်ကြီးများလာတယ်ဖြစ်နိုင်ရင်ဒီမိမိရဲ့ကမ္မဋ္ဌာန်းတရားကိုခေါင်းမောတောင်တင်ထားခြင်းတယ်အဲ့ဒီတော့ယုံယုံကြည်မှုတွေအားကောင်းလာအဲ့လိုယုံကြည်မှုတွေအားကောင်းလာပြီဆိုတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်ဟာဒီမှာရှုမှတ်ရတဲ့နေရာမှာလည်းကြည့်လိုက် ကိုလုံးကတော့မှတ်တရားအာယုံကိုမရှာရဘူးလားရှာပါရှာလိုက်ရခုကြတော့တရားအားကောင်းလာတော့ကျူစာအထုမှုဝိရိယတွေကလည်းသူ့အလိုလိုအားပြည့်ပြီးတော့မလာဘူးလားလာပါတယ်ရှူရင်းရှူရင်းနဲ့အားပြည့်လာတခါပြန်မနေလို့ကိုမရှိတော့ဝိရိယအားပြည့်လာဝိရိယအားပြည့်လာတော့တတိရှုမှတ်မှုတတိကလည်းပဲမစရာအာယုံလေးပေါ်လိုက်မှန်လိုက်ပေါ်လိုက်မှန်လိုက်နဲ့ရှာလျာလိုသေးရလားမလိုပါဘူးမလိုတော့အဲဒီမှာ တကယ်ကိုတတိကလည်းပဲအထူးကြောင်းကြဆိုင်ကြမလိုပဲနဲ့လို့ပဲအဲ့ဒီမှာအာယုမစိတ်တွေကပြီးရတော့ခြားစိတ်တွေတခြားစိတ်တွေဝင်ဝင်ရပေးရလားမရပါဘူး။ကဲဒီတော့ဥရိယဗျာညာဒီလောက်မှတ်စိတ်ငြင်းနေရင်အဲ့ဒီပုဂ္ဂိုလ်ကကိုကိုကိုကိလေသာတွေမဝင်နိုင်တော့ဘူးတော့စိတ်ကမဖြစ်ဘူးလားဖြစ်ပါတယ်ဖြစ်သွားတယ်ရှုမှတ်မှုတည်ငြင်းနေတဲ့အခါကိလေသာဝင်ဝင်ရသေးရလားမရပါဘူး။လုံးဝကိုဝင်ဝင်မရတော့ဘူး။ထိုင်လည်းမသိရလည်းမသိသွားလည်းမသိစားလည်းမသိ ဣဒမစိတ်အဲဒီလိုမစိတ်တွေနေပြီးတော့ဒီလောက်တောင်ချမ်းသာဒုက္ခတွေဖြစ်နေပြီဆိုတော့ဒီတရားပေါ်မှာကိုဟာတော့ချင်းငါလမ်းဆုံးရောက်ပြီဆိုပြီးတော့ကိုတရားကိုနှစ်သက်သလားမနှစ်သက်ဘူးလားနှစ်သက်ပါတယ်အဲ့ဒီနှစ်သက်မှုဆိုတာကနိကံတိရဲ့ဒီကိုတရားလေးပေါ်မှာကိုဟာကန့်ညိတဲ့စိတ်တွေဖြစ်နေတာအဲ့ဒီကန့်ညိပြီးတော့ဒီပေါ်မှာပဲစိတ်ကသာယာနေတော့ရှိကိုတရားလေးတက်သေးရလားမတက်ပါဘူးမတက်တော့အဲ့ဒီလိုမတက်တဲ့အတွက်ကြောင့် အခုတွေ့ရတဲ့တရားတွေဟာဝိပဿနာဉာဏ်ညူးကြောင်းတရားတွေပါတရားတွေလည်းဝိပဿနာဉာဏ်ညူးကြောင်းတရားပါသို့တော်လည်းပဲယောဂီပုဂ္ဂိုလ်ကဒီညာဆင်တန်းရောက်လာပြီဆိုရင်ထိုင်ရှုမှရတာရောရက်ရှုမှရတာပွားရှုမှရတာသွားရရှုမှရတာရောလျှောင်းရရှုမှရတာဘယ်နေရာဘယ်လိုပဲရှုမှရှုမှချမ်းသာနေတာဆင်းရဲနေတာချမ်းသာနေပါတယ်ဒီကိုချမ်းသာနေတယ်တကယ်ကိုချမ်းသာနေတယ်သူဟာ ကြည်လင်းနေတယ်သူ့ရဲ့အရေးချင်းတွေကလည်းကြည်လင်းနေတယ်ရှုမှတ်ရတာလည်းပဲတစ်ထိုင်ထိုင်လိုက်ပြီဆိုရင်တစ်နာရီနှစ်နာရီသုံးနာရီဘာမှတုတ်เสียပြောင်းเสียရွှေ့เสียလိုလေရလားလိုပါဘူးတချို့ပုဂ္ဂိုလ်ကလည်းပြောရတယ်ဟာပြောလိုက်ပြောလိုက်အကုန်လုံးကတခါနဲ့ရင်းနေပြီးမငြင်းတာကြီးဆင်းရဲတာကြီးအကုန်ဖြစ်ဖြစ်ဒီမြင်နေသူကြည့်လိုက်တော့လည်းဟိုဘက်ဒီဘက်လှည့်လိုက်တာခါပြီးချက်ခွနေတဲ့အတိုင်းချက်ခွတောင်ကစားနေတဲ့အတိုင်းဘယ်ကိုရုံနေတဲ့ချက်ခွတောင်ကစား ကာရီတော့ကိုယ်ပဲလက်ရဒေါ်ချဒီပဲလက်ရဒေါ်ချလက်ရလက်နေတာပဲချင်းချင်းမှမှလက်နေတာပဲပြောတော့လည်းဒီခါသူ့မှာဖြစ်ဖြစ်ဒီပေါက်ပြောင်းနေပြီညာနေရပေါက်ပြီတမန်ကြီးလေးကငင်းငင်းလေးတော့မထိုင်နိုင်အဲ့လောက်ဖြစ်တယ်အဲ့တော့အပြောနဲ့အလုပ်ကတော့ညီလားမညီဘူးလားမညီပါနဲ့မညီဘူးတကယ်ဒီဖြစ်ဖြစ်ညာဥရဗျာညာကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်ဟာထိုင်သမားကြီးရတဲ့သမားကြီးဈဉ္ညာသမားကြီးအကုန်လုံးဟာ ခိုင်မြဲဘူးလားညာခိုင်မြဲပါဘူးလေခိုင်မြဲပြီးတော့ရှုမှတ်နေရတာဘာမှပင်ပန်းမှုမရှိတော့ပင်ပန်းမှုမရှိတော့တဏှာရင်တဏှာရင်သုံးနာရီဆိုတာလည်းမပင်ပန်းတော့ဘူးချမ်းသာသလားဆင်းရဲသလားချမ်းသာပါဒီကိုချမ်းသာပြီဆင်းရဲရှောက်ပြီးရှုမှတ်နေရင်လည်းအာယုမိနေပြီဆိုရင်မပြုတ်ချင်တော့အဲ့လောက်ကိုချမ်းသာနေပြီအဲ့ဒါကိုဓမ္မရတ္တပါတယ်လေဓမ္မရတ္တတရားတရားလာတွေ့နေတယ် အာရသာတွေ့နေတာလေတရားအရသာဒါကြောင့်မို့ဒီရသာလေးတွေ့တဲ့ပုဂ္ဂိုလ်ကြီးကဟူတရားထုတ်ရတော့ကောင်းလိုက်တာကောင်းလိုက်တာချမ်းသာလိုက်တာဆိုတာဒီဉာဏ်ကိုရလို့လားမရလို့လားရလို့ပါဒီဉာဏ်ကိုကိုယ်တိုင်ရသွားလို့ဓမ္မပီတိဟူဝင်းနှစ်သိမ့်ဝမ်းမြောက်မှုတွေဖြစ်လိုက်တာဟိုလူပြောခြင်းဒီလူပြောခြင်းကိုတွေ့တဲ့တရားတွေကိုဟိုလူပြောခြင်းဒီလူပြောခြင်းဟိုလူဟောခြင်းဒီလူဟောခြင်းနဲ့နောက်ဆုံးသူ့တွေ့မှာတွေ့ရမှာကိုကြောက်နေတာလူရင်းရှောင်းဘာလိုက်ကြတာဟောနေတယ် သူကလက်ရှိတရားတွေဟောတာသူတွေ့တာတွေလိုက်ပြီးပြောချင်နေတာပဲလက်ရှိပြောချင်ဟောချင်နေတာအဲ့ဒါဓမ္မပီတိတွေဖြစ်နေတာဘာပီတိတွေဖြစ်နေတာဓမ္မပီတိပါအေးဓမ္မပီတိတွေဖြစ်နေတာတကယ်တမ်းကဒီကုရိယပညာဉာဏ်ကိုရပြီစီဒီဉာဏ်ရပြီဆိုရင်ဒီဓမ္မပီတိဓမ္မရတာလေကိုယ်တိုင်မခံစားရဘူးလားခံစားပါတယ်ဆန်းချောင်ကိုဘုန်းကြီးကအောက်ထည့်ဒီစေတတရားစံလေးနဲ့မှာအမျိုးယောဂီများ မင်္ဂလာဓမ္မဓမ္မမိသားစုများကိုဘုန်းကြီးကဒီဓမ္မရတဓမ္မပီတိလေးလောက်ရသိခြင်းနဲ့ဒါတော့ကလေးတွေလားဆိုတော့မဟုတ်ပါဆက်ပြီးတော့ကြိုးစားသွားမယ်ဆိုရင်ပင်ကဗျာအာရုံတော်မှာစပြီးတော့နောက်ဆုံးသင်္ခါရုပ္ပခဉာဏ်ထိအောင်ရသိခြင်းမှာဝိပဿနာဉာဏ်လေးထဲမှာတော့သင်္ခါရုပ္ပခဉာဏ်အမြင့်ဆုံးဉာဏ်ပါပဲတကယ်ကိုချမ်းသာဆုံးဉာဏ်ပါပဲ။ဘာဉာဏ်လဲလဲသင်္ခါရုပ္ပခဉာဏ်ပါပဲ။ သင်္ခါရုပ္ပေကညာဆိုတော့သင်္ခါရတွေကိုဥပေက္ခပြုထားနိုင်။ဘာတွေကိုပြုနိုင်တာလဲ။သင်္ခါရတွေ။အေးယုံနာဓမ္မသင်္ခါရတရားတွေကိုအာလောဥပေက္ခပြုထားနိုင်တယ်။ချမ်းသာဆင်းရဲအငြိညာထားပြီးရှုနိုင်တယ်။အဲလိုအငြိညာထားပြီးရှုနိုင်တဲ့အတွက်ကြောင့်မို့ချမ်းသာတဲ့ပဲလေးသိမြောက်ဆင်းရဲတဲ့ပဲလေးသိမြောက်အားလုံးသူပြိနေတာကတော့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဒါပဲပြီးတော့ဘာမှမလုပ်ပြီးတော့အကန့်အသတ်မှမဖြစ်တော့ သူ့ဟာသူတနာရီမကဘူးနာရီပေါင်းတချို့သူ48နာရီထိုင်နေဘုရားမြန်မာနိုင်ငံမှာ48နာရီထိုင်ပြီးတော့အထုတ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တစ်ချိန်လည်းမကဘူးချိန်များစွာအထုတ်နိုင်တယ်သူတစ်ချိန်တစ်ထိုင်ဆိုရင်အနည်းဆုံးထိုင်ရသူက5နာရီပဲသူထိုင်ရအဲ့ဒီလောက်ကိုဣရိယာပုဒီခံနေပြီးတော့အထုတ်နိုင်လေဆိုတာဒီဉာဏ်ကြီးပြည့်စုံလို့လားမပြည့်စုံလို့လားပြည့်စုံလို့ပြည့်စုံလို့အဲ့ဒီသင်္ခါရုပ္ပကဉာဏ်အားဖြင့်ပြည့်စုံပြီဆိုရင်ကတော့ဒီဟိုဘက်မှာအနုလောမဉာဏ်ကုတ္တရူပဉာဏ် ဒီဉာဏ်ကနေပြီးတော့မြညာပူညာဆက်ရောက်ပြီးတော့နိဗ္ဗာန်တရားဉာဏ်မောင်းမတွေ့နိုင်ဘူးလားတွေ့နိုင်ပါရဲ့ဗျာဒီတတိပဋ္ဌာန်တရားတွေတန်တိုင်းလာပြီးတော့ကျင့်သုံးပွားများအားထုတ်ရင်အောက်ထဲဘုန်းကြီးတို့အပေလေးပါလွတ်နိုင်လောက်တဲ့သောတပတိမညာပူညာရသောတပန်အဆင့်မရနိုင်ဘူးလားရနိုင်ပါတယ်ဗာရမီလို့ရှိမယ်ဆိုရင်တော့ဒီသက္ကရာဂမိမညာပူညာလာဂမိမညာပူညာအရဟတမညာပူညာဆက်ရောက်ပြီးတော့ယဟန္တာတိအောင်မဖြစ်နိုင်ဘူးလားဗျာဖြစ်နိုင်ပါတယ်ဖြစ်နိုင်ပါတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများကို အဲ့ဒီတော့ပါရမီမပြည့်စုံသေးလို့အဲ့ဒီဉာဏ်မျိုးထီအောင်မရသေးဘူးဆိုရင်ကြောင့်ဘုန်းကြီးကတော့ဒီဥရိယဗေဒဉာဏ်ဆိုတဲ့ဓမ္မပီတိဓမ္မသာတာလေးကိုရနိုင်တဲ့ဉာဏ်လောက်တော့ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးရသွားစေခြင်းပါလေဒါဘုန်းကြီးရဲ့တကယ်ရှင်နေရဖြစ်ပေါ်လာတဲ့ဆန္ဒပါ အဲ့ဒီညာတော့ရသွားတဲ့ပုဂ္ဂိုလ်ဟာတရားနဲ့ကင်းကွာပြီးနေလို့ရအောင်မလားမရပါဘူးတရားအရာတာကိုသူကိုယ်တိုင်တွေ့လို့လားမတွေ့လို့လားတွေ့လို့ပါပဲကိုယ်တိုင်ခံစားရလို့လားမခံစားရလို့လားခံစားရလို့အဲ့ဒီလိုကိုယ်တိုင်ခံစားနေရပြီဆိုတဲ့ကွာဒီပုဂ္ဂိုလ်တရားကိုလွတ်ထားလို့ရပါအောင်မလားမရပါဘူးခင်ဗျားတို့အငြင်းအားအချင်းရတိုင်းအချင်းရတိုင်းကိုယ်အမ်းလာမှုရတိုင်းရတိုင်းအိမ်မှာဖြစ်စီကြောင်းမှာဖြစ်စီလမ်းမှာဖြစ်စီအငြင်းအားကိုပဲတရားတမ်းလို့တော့ အခွင့်ရပြီဆိုရင်အခွင့်ရတဲ့အချိန်ကိုပဲတရားဝင်ပြီးအထုံးမှာအဲဒီတော့ဆိုတော့ဒီပုဂ္ဂိုလ်ဟာဒီညာတော့ရသွားရင်နောက်အချက်အချက်ညာနေရဖို့ခဲရသလားလွယ်ကူသလားလွယ်ကူပါဘူးဒီလွယ်ကူသွားပြီပါရမီလို့ရှိမယ်ဆိုရင်အထက်မညာတွေတယောက်မရနိုင်ဘူးလားရနိုင်ပါတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုအောက်ထက်ဓမ္မပီတိဆိုတဲ့တရားအရာသာလေးကိုတော့ကိုယ်တိုင်ခံစားသိခြင်းပါလေဒါကြောင့်ဒီကထာလေးရွတ်ပြီးတော့ဒီကနေ့ဒီတရားလေးသင်ရအောင်နော် ဓမ္မတိတေဒုက္ခံတိတိဝိပဒတိနာစေတတံပရိယပဝိရိတိဓမ္မေတရာရမတိပန္တိတောဓမ္မပိဋိတရားနှင့်ဆက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပိတိကိုရသောသူသည်ဒုက္ခတေတိချမ်းသာသာအိပ်စေရပါ၏ဒုက္ခတေတိသွားရမှလည်းချမ်းသာသာ ရရမှလည်းချမ်းချမ်းသာသာထိုင်ရာအိယာမှလည်းချမ်းချမ်းသာသာရပခာလေးဒီမြညီရွှင်ပြုံးသတင်းသုံးနေထိုင်နိုင်ပါ၏ဗန္ဒီတော်ဗန္ဒီတော်ဟာကြောင့်ချုပ်တည်မြင်ပညာရှင်ဒီသာလျင်ဗန္ဒီတော်ဗန္ဒီတော်ဟာအမြဲမပြတ်ဒလသခန္ဓာယခုလိုရှုမှတ်နိုင်ပါသည့်ဝိပဿနာပညာရှင်ဒီသာလျင် ပရိယပဝေတိပြာသရှိတော်ရိယသူတော်ကောင်းတို့ငြိမ်းချမ်းချူတာဟောကြားတော်မူအပ်ပါ၏တော်ဓမ္မိမေညာဤအပေါင်းအဘောဘောဓိပက္ခိယတရားတော်၌ဝိပဒနေနာကိလေမြူမင်းညေချေတို့မှာကင်းဝေးမတင်ကြည်လင်တန်ရှင်းတော်စေတသာမြဲမပြတ်ဒလဇခါကရှုမှတ်နိုင်ပါသည့်ဝိပဿနာစိတ်ဖြင့် ရံမီယောညမဘေခမဆိုင်အချိန်တိုင်း၌ရမတိမှုလျောပျော်ပိုင်းနေချိုင်အာရသဘောကြပိုင်ပိုင်နေထိုင်နိုင်ပေကုန်တော်တည်းသာဓုသာဓုသာဓုသုတောင်းမြောက်ရည်တော်ဤသို့မြူ မြတ်ဘုံရအကြောင်းချမ်းမြအေးကြီးရေမဲမြည်သည်ရွှေမြည်ထုတ်ကြလမ်းမကောက်ပဲရောက်ရပါလို့ဘုသူဘဝခြင်းလေရလေဒုက္ခပိဒံ ရင်စား၍ရှိသမျှ